လာဇန်23ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ29ရက်ညနေ9နာရီနဲ့58မိနစ်ရှိပါပြီဒီနေ့တတိယနေ့ညအဖြစ်တရားဟောဖို့အတွက်မနေ့ညကဟောထားတဲ့တရားကိုဆက်လက်ပြီးတော့မှဟောတော့မှဖြစ်ပါတယ်မနေ့ညကဟောထားတဲ့တရားက ပါဠိလိုတော့အာတိဝိသောပမသုတ်သုတ်တံပေါ့မြန်မာလိုလွယ်လွယ်မှတ်လို့ရအောင်တော့လွတ်အောင်ပြေးထားအတင်လူသားလို့ဒီလိုနာမည်ပေးထားပါတယ်နာမည်ကမြန်မာလိုလွတ်အောင်ပြေးထားအတင်လူသားပါတယ်လေလွတ်အောင်ပြေးထားအတင်လူသားပါဗျာအဲ့ဒါလေးတော့မှတ်မိနေအောင်ဟုတ်လားမှန်ပါဗျာဒါမှကိုယ်လည်းပြောမှန်းတော့သိကြလားမသိပါဘူး အဲ့တော့ဒီနေရာမှာကယောဂီဆိုတာဟာ တရားနာပရိသတ်ကိုရည်ညွှန်းနေတာဖြစ်တဲ့အတွက်ကြောင့်မလို့မိမိကို ဟောနေတယ်ပြောနေတယ်ဘုရားခေတ္တတုန်းကတော့မြတ်စွာဘုရားကယဟန်900ကို ဟောတယ်အဲ့ဒီ900သောယဟန်များသူတို့နဲ့တင့်တော်တဲ့တရားပေါ့လေဟောလိုက်တော့အဲ့ဒီတုတ်တန်ဒေသနာဆုံးတဲ့အခါမှာအလုံးရန်တာတွေဖြစ်ကြပါတယ်ဒါတော့ ဒီညမနေ့ကစခဲ့တဲ့အာတိပိသောပမတုတ်တံမြန်မာလူတော့လွတ်အောင်ပြစ်ထအသင်လူသားလို့နာမည်ပေးထားတဲ့တရားကိုမနေ့ကတော့ကဥပမာနဲ့ဥပမေယနှမျိုးလုံးအဲနှမျိုးကိုဆက်ဆက်ပြီးတော့ပြောခဲ့ပါတယ်အဲဒီတော့ဒီမနေ့ကပေးထားတဲ့ဇရာလေးကိုပြန်ပြီးတော့ကြည်ရင်းနဲ့သွားတာပေါ့နော် ကြည်ရင်းနဲ့သွားတော့နည်းနည်းလေးပိုပိုစိတ်ထဲကဘယ်ဖြစ်တာပေါ့ကြည်ရတာမျက်လုံးလေးနဲ့ကြည်ရတော့နည်းနည်း ပို့ပြီးတော့မှစိတ်ဝင်စားတာပေါ့အဲ့တော့ခေါင်းကနံပါတ်1ကလေးနည်းနည်းတော့ပြောင်းထားတယ်နံပါတ်1ကမနေ့ကတော့ငါအပြစ်ရှိသောလူသားတဲ့ဒါပေမဲ့စာနဲ့ကြမ်းကန်နဲ့ကဲအောင်လို့မွေထင်းယောက်ျားလိုပဲပေးထားပါတယ်အဲ့ဒါနည်းနည်းလေးမနေ့ကနေမတူဘူးပြောမှဆိုလို့တကယ်တမ်းကတော့အဲ့ဒီနံပါတ်1ကဟိုနံပါတ်7နဲ့သွားတွဲထားမှာပါသို့တော်လည်းပဲနံပါတ်7ကိုသွားပြီးတော့ထားလိုက်လို့ရှိရင် ပထမနံပါတ်1နေရာမှာမထားလို့ရှိရင်သူကလွတ်မြောက်ပြီးသားဖြစ်သွားလိမ့်မယ်ဒါကြောင့်သူ့ရဲ့ရုံကံခဲ့မှုဟာနံပါတ်1ကိုထားလိုက်မှအခြေအနေကပိုးပြီးတော့ထင်ရှားမှာဖြစ်လို့နံပါတ်1မှာတော့ကတော့သူ့ကိုနာမည်ကမွေထင်းယောက်ျားလို့ပေးထားတယ်အဲ့ဒီမွေထင်းယောက်ျားဟာသူ့ရဲ့အကျိုးကိုလိုလားတဲ့သူတော်ကောင်းပုဂ္ဂိုလ်ကနေနောက်ကနေတောက်လျှောက်တိုက်တွန်းတယ်လို့နံပါတ်7ကျတော့သူကအဲ့ဒီရန်သူတွေအမျိုးမျိုးပေါ့မွေလေးကောင်ရန်သူ နော်နောက်ကနေလိုက်လာတဲ့သူ့ရဲ့ငယ်ပေါင်းရန်သူပြီးတော့မှငယ်ပေါင်းကြီးပြရန်သူ ပြီးတော့မှဓမြတွေအဲ့ဒါတွေကနေလွတ်သွားတယ်ဒါတော့အဲ့ဒီလွတ်တဲ့ချိန်ကျတော့သူကလွတ်မြောက်တဲ့လူသားဖြစ်သွားပြီဗြဟ္မဏနော်အပြစ်ကင်းစင်သွားတဲ့သဘောသို့တော်လဲသူပထမဆုံးကတော့ပထမတော့ကတော့သူကမွေထင်းခဲ့ရတော့သူ့မှာ အပြစ်မရှိရှိရင်ရှိအောင်လို့ကိုဘုရင်ကခိုင်းထားတာတနည်းအားဖြင့်လဲသူမသိသေးအောင်လို့ဒီမွေထင်းရာသူပေးထားတာဒါကြောင့်မလို့ဒီနေ့ နံပါတ်1ဖြစ်တဲ့မွေကြီး၄កောင်နဲ့ဓာတ်ကြီး၄ပါးဆိုတော့ကိုတွဲပြီးတော့သွားကြရအောင်เนาะဒါတော့နံပါတ်2ကဥပမာဘက်ကဗါတယ်လေမွေကြီး၄កောင်ပါဗျာမွေကြီး၄កောင်ဥပမာเนาะမှန်ပါဗျာသူ့ကိုသူ့ကိုနှိုင်းရှင်ပြတဲ့เนาะအနှိုင်းရှင်ကပုတ်ကတော့ပြောခြင်းတဲ့တရားကတော့ဓာတ်ကြီး၄ပါးတဲ့ဗါတယ်လေဓာတ်ကြီး၄ပါးပါဗျာဓာတ်ကြီး၄ပါးเนาะ ဒီမွေကြီးလေးကောင်ဆိုတာစတ္တရောအာတိဝိတာဥက္ကတေဇာဂောရဝိတာတိကောတိဘိခဝေစတုဏမာဘုဒ္ဓနာအဓိဝဆနံတဲ့ပါဠိမှာပြောထားတာကစတ္တရောအာတိဝိတာဂောရဝိတာဥက္ကစတ္တရောအာတိဝိတာဥက္ကတေဇာဂောရဝိတာအမတမအစိတ်ထက်မြက်ပြီးတော့ပြင်းထန်တဲ့ဆိုတဲ့မွေကြီးလေးကောင်ဆိုတာဟာတဲ့ ဘာလဲဆိုစတုဏမဟာဘူတာနာအဓိဝဆနံစတုဏမဟာဘူတာနာအဓိဝဆနံ၄ပါးသော ပထဝီအာဘော တေဇောဝါယောဟုသောဓာကြီး၄ပါးတို့ရဲ့အမိပေသည်ဆိုတော့ဥပမာဘက်ကတော့အစိတ်ပြင်းထန်တဲ့မိုးကြီးလေးကောင်ဥပမေယလို့ခေါ်တဲ့အနှိုက်ရှင်ကံပုတ်ကြတော့ဓာကြီး၄ပါးနော်ဓာကြီး၄ပါးကပထဝီအာဘောတေဇောဝါယောဓာကြီးဘယ်နှပါလဲ ၄ပါးပါဗျာဟုတ်ပြီအဲ့ဒီတော့ဒီမွေကြီးလေးကောင်ဆိုတဲ့ဘက်ကိုနည်းနည်းလေးဒီနေ့ညနည်းနည်းလေးချက်ပြောသေးတာပေါ့နော်အဲ့ဒီမွေကတော့ဥပမာပေးထားတယ်ဆိုတော့တကယ်အရှိမွေလဲဟုတ်ချင်းဟုတ်မဲဇာတဲ့ကဒါပုံပြင်ဆိုတော့လည်းပဲဒါဟိုဘက်ကဓာကြီးလေးပါနဲ့ညှိပြီးတော့ပြောထားတာလည်းဖြစ်ချင်းဖြစ်မယ်ဒါကတော့ဘာပဲဖြစ်ဖြစ်ပေါ့လေသူ့ရဲ့သဘာဝလေးတွေတော့ကိုက်ညီတာပေါ့မွေကြီးလေးကောင်ကအဲ့ဒီတကောင်မှအစိတ်တစ်မျိုးရှိတယ်နော် အစိတ်မတူဘူးတကောင်နဲ့တကောင်နော်အဲ့ဒါတော့တကောင်သောမွေကတော့ကတ္ထမုခမွေလို့ခေါ်တယ်ကတ္ထမုခဆိုတာကတ်လိုက်ပြီဆိုရင်သူ့ရဲ့စိတ်ကအကတ်ခံရတဲ့သူကတခါတည်းတက်ရုပ်ကြောက်ရုပ်ကြီးလို့နော်ဒီတက်သားနဲ့လုပ်တဲ့အရုပ်ကြီးလို့တခါတည်းတောင့်တောင့်ကြီးမာတောင့်သွားတာဆိုတော့အဲ့ဒီအစိမ်မျိုးကကတ်ခံအဲ့ဒီမွေမျိုးကတ်ခံရပြီဆိုရင်တဲ့အကတ်ခံရတဲ့ပုံကတခါတည်းကြောက်ရုပ်ကြီးလို့ဖြစ်သွားတာဒါကိုပြောတာဒါကြောင့်အဲ့ဒီမွေတစ်ခုက ဒီကြောက်ရွံ့ကြီးကဲ့သို့ဖြစ်သွားတဲ့အစိတ်မျိုးရှိတယ်ဒါကမွေးတကောင်နောက်ဒုတိယမွေးကောင်ကြတော့ပူတိမုခမွေးတဲ့အဲ့ဒီမွေကြိုက်ပြီးအကက်ခံလိုက်ရပြီဆိုရင်အကက်ခံတဲ့ပုဂ္ဂိုလ်ကဘာနဲ့ဥပမာပေးရမလဲဆိုရင် ကြောက်ဖယုံကြီးများတဖြည်းဖြည်းနဲ့ပုံလာတဲ့ခါကျတော့ပျော့ဤကြပြီးတော့မှအရေတွေထွက်မလာဘူးလားထွက်ပါတယ်ဗျာအဲအဲ့ဒါလိုပျော့ဤပြီးတော့အရေတွေထွက်ကြလာသလိုအဲ့ဒီမွေအကက်ခံရပြီဆိုလို့ရှိရင်ခန္ဓာကိုယ်တစ်ကိုယ်လုံးနော် အာဘောဓာတ်တွေဖောက်ပြန်ပြီးတော့ခါတဲ့ဟိုဒွါရကိုးဘောက်ကနေအရေးတွေထွက်နေတာဥပမာအဖြစ်အာနာမျိုးဖြစ်ခြင်းဖြစ်မယ်သို့မဟုတ်ဝမ်းလျှော့တာဖြစ်ခြင်းဖြစ်မယ်သို့မဟုတ်တလိပ်တွေတောက်လျှောက်ထွက်နေတာလည်းဖြစ်ခြင်းဖြစ်မယ်ဟောနှာရည်တွေထွက်နေတာလည်းဖြစ်ခြင်းဖြစ်မယ်အဲ့ဒီလိုမျိုးတွေဒွါရကိုးဘောက်ကနေပြီးတော့မှအရေးတွေတောက်လျှောက်ထွက်နေတာဒါတော့အဲ့ဒီမွေမျိုးအကက်ခံရရင်အဲ့ဒီလိုမျိုးတကိုယ်လုံးဟောအရေးဓာတ်တွေထွက်ပြီးတော့နေတယ်တဲ့အဲ့ဒါမျိုးခံရတယ် နောက်မွေတကောင်ကတော့အဂိမုခမွေတဲ့အဂိမုခမွေဆိုတဲ့မွေမျိုးကြတော့သူ့ရဲ့အစိတ်ကသူအကက်ခံရပြီဆိုလို့ရှိရင်အကက်ခံရတဲ့ပုဂ္ဂိုလ်ကတခါတကိုယ်လုံးကိုချစ်ချစ်တော့ဘူးနေတာအဲ့ဒါ तू ကချစ်ချစ်တော့ဘူးတာဘာနဲ့တူလဲဆိုရင်ကြောက်ခုံးကြောက်ခဲကိုမိအောင်ထားသလိုပဲကြောက်ခဲကိုမိအောင်ထားတော့နော်မိတဲ့ကနေပြန်ထုတ်လိုက်လို့ရှိရင် तू တော့မိရှိတယ်လို့မြင်ရပါမလားမမြင်ရပါဗျာမမြင်ရဘူးအပူဓာတ်ပေါ့လေအပူဓာတ်ရှိမှမမြင်ရဘူးဒါပေမဲ့သွားကန်လိုက်ရင်တော့ဘလို့နေလဲ ပူတအားပူနေမှာပါဖြစ်ဒါဒါပူနေတာအဲ့လိုပဲသူ့မှာကြည့်လိုက်ရင်မိတော့တွေမိခိုးတွေတော့ဘယ်ထွက်မလဲဒါပေမဲ့မိကောင်မိတို့မိကမိတော့တွေမိခိုးတွေမထွက်တော့လဲတဲ့သူ့ရဲ့ခန္ဓာကိုယ်ဒီကောင်လုံးကချစ်ချက်တော့ပူနေတာဒါကြောင့်မလို့ဒါကတော့ခဏခဏမြင်ရပါတယ်နော်လူတွေဖျားလို့နားလို့ပူလုံးလို့ဆိုပြီးတော့ခြေတွေလက်တွေကာပြီးတော့တခါတည်းနဖူးတွေနော်ရင်ဘတ်တွေပေါ်ရေခဲတုံးတွေတင်ထားရတာလေခြေထောက်တွေပေါ်မှာအဲ့ဒါမျိုးပဲဒါဒါတော့ဒါက အေကိမုခမွေလို့ခေါ်တယ်နောက်တစ်ခုကတော့တတ္ထမုခမွေတတ္ထဆိုတာတော့လက်နဲ့ပေါ့နော်လက်နဲ့ဆိုတာဓာလေးတွေထက်ထက်ကလေးတွေပြောအသားလေးတဲ့ဓာဒါတော့တတ္ထမုခမွေဆိုတာမျိုးကြတော့သူအကက်ခံရပြီဆိုရင်ခန္ဓာကိုယ်မှာအဆက်တင်မှာရှိတဲ့အကျောလေးတွေကိုဓာတွေနဲ့လိုက်ဖြတ်ခံရတယ်လို့အကုန်လုံးနားနေတာနော်ဘယ်နာထိထိနားနေတာဒီနေ့ခက်တော့လေးပင်နာနဲ့မတူဘူးလားဟမ်အမှန်ပါဗျာအဲခန္ဓာကိုယ်မှာတခါတည်းတချို့ဆိုရင်ဥယျာဉ်တွေ့ဘူးတယ်နော် သူ့တကောလုံးအဝဲဝဲလို့မရဘူးဒါတော့သူ့အခြေအနေကလည်းမသိတော့ဘုန်းကြီးတွေသွားပရိယုတ်တက်ခိုက်တော့ခန္ဓာကိုယ်ပေါ်မှာပိတ်ကလေးပါပါလေးတင်ထားရတယ်ကြည်ကောင်းအောင်လေနော်အုပ်ထားတာသူ့အသားနဲ့မထီဘူးအပေါ်ကနေပြီးတော့မှအသားနဲ့မထီအောင်အုပ်ထားရတယ်အဲ့ဒါလောက်နာတာတဲ့ဒီပိတ်ကလေးကပါပါလေးသူ့ခုမှာဘာဘာဝက်မှမရှိဘူးဆိုတော့ဦးဇင်းကတတ်ထမှုခမွေဆိုတဲ့သဘောကိုသူ့ကိုမြင်ငယ်တော့ကတော်တော်သဘောပေါက်သွားတယ်နော်အဲ့ဒါတော့သူ့မှာဒီဘလောက်ထိနာကျင်မလဲဆိုတော့ အပေါ်ကအဝတ်ကိုတာကိုကချွတ်ထားလို့ရတာကာထားလို့ရတာအောက်ကကြမ်းမြင်ကြီးကြတော့ဘလို့လို့မလိုက်ကြိုင်နာတာပေါ့သူမှဘလောက်ခံရမလဲဆိုတာအဲ့တော့ဒီကိုယ်လုံးမှာအဲ့ဒီလိုမျိုးနော်တားလီတားလေးနဲ့အကျော်တွေကိုလိုက်လိုက်လိုက်လိုက်ပြီးတော့ဖြတ်ထားသလိုခေါင်းဖြစ်တဲ့သူတို့လိုအဆက်တည်းအကုန်လုံးနာကျင်ကြိုက်ခဲနေတာဘယ်နာမှအထိမခံနိုင်ဘူးအဲ့ဒါတတ္ထမုခမွေတဲ့တချို့လဲလေတင်တုံးဖြတ်တယ်လို့တချို့သုံးကြတယ်လေအဲ့ဒါမျိုးတွေဒါတော့ပထမမွေကြိုက်ရင် တခါတည်းဘလို့ဖြစ်လာလဲဆိုရင်နော်ခန္ဓာကိုယ်တွေမှာ ကြောက်ရွံ့ကြီးလို့တောင့်တင်းသွားတာဒါတော့အဲ့ဒါဟာဒီအဲ့ဒီအဲ့ဒီလိုမျိုးနော်လူတွေမှာဖြစ်တဲ့ယောဂါတွေရှိတယ်ဒါတော့အခုဒီကထမုခမွေဆိုတဲ့သဘောကဘာနဲ့တူသလဲဆိုရင်ပထဝီဓာတ်နဲ့တူတယ်တဲ့နော်ကထမုခမွေရဲ့သဘောကဘာနဲ့တူလဲ ပထဝီဓာတ်နဲ့တူပါတယ်ဗျာပထဝီဓာတ်နဲ့တူတယ်ပထဝီဓာတ်တွေဖောက်ပြန်ပြီဆိုရင်ပထဝီဓာတ်ကမာတယ်တောင့်တယ်တင်းတယ်ဆိုတော့အဲ့ဓာတွေကတခါတည်းတကောလုံးကြီးတောင့်တင်းမာကြောပြီးတော့ကိုယ်မရဆန့်မရကုန်းမရကွာမရလှက်မရပြုတ်မရဖြစ်တာနော်အဲ့ဒါဟာဘာလဲဆိုရင်အဲ့ဒါပထဝီဆိုတဲ့မွေကတ်ခံရတာပဲနော် ဒီထဲမှာတောင်ဘယ်နှယောက်ပါလဲမသိဘူးတချို့ကဒီပြီးတော့ကွေးလို့မရဘူးဖေဟာတဲ့ကလက်ထန်လေးနဲ့ထိုင်ပြရစေတဲ့နော်ဒါမျိုးတွေခဏခဏတွေ့တယ်ဒီပြီးတော့ခါကဟိုဟိုတည်းလို့လှုပ်လို့မရလို့ဖေဟာတဲ့ကလက်ထန်လေးနဲ့မှီပြရစေနဲ့အဲ့ဒါမွေးကပ်ခံထားရတာနော်မသေးတော့မသေးသေးပါဘူးဒါမှအဲ့ဒါမသေးခင်ကတည်းလို့အခုကြည့်ခန္ဓာကိုယ်မှာဟာကိုယ့်ရဲ့ခန္ဓာကိုယ်ပြော့အပြောင်းလုံးမရှိတော့အဲ့ဒီအပိုင်းကြီးကိုအသေးကြီးလို့ဖြစ်နေတာနော်ဘာထူးသလဲကြောက်ရွံ့ကြီးလို့ဖြစ်လာတာပဲတဖြည်းဖြည်းနဲ့သက်သားနဲ့ထုတယ်နော်အယုတ်ကြီးတွေလို့အဲ့ဒါလို့တောင်ခဲမာတောင်ပြီးတော့ဖြစ်လာတာဟာ ဘာဖောက်ပြန်တာလဲလို့မေးရင်ပထဝီဓာတ်ဘာဖောက်ပြန်တာလဲပထဝီဓာတ်ဖောက်ပြန်တာပါဗျာပထဝီဓာတ်ဖောက်ပြန်တယ်လို့ခေါ်တယ်နော်နောက်တစ်ခုကပုတိမုခမေဥစရာတကိုလုံးကိုနော်တကိုအဲကက်ခံရလို့ရှိရင်တကိုလုံးမှာတော့ဒွါရကိုဘောက်ကအရေးတွေမျိုးမျိုးယိုစီယိုကြထွက်နေတယ်တဲ့အဲ့တော့အဲ့ဒီမွေးကဘာနဲ့တူတယ်လဲဆိုရင်အာဘောဓာတ်နဲ့တူတယ်အာဘောဓာတ်ဆိုတဲ့သဘောကအရေးဓာတ်တယ်မဟုတ်လားနော်မှန်ပါဗျာယိုစီဓာတ်တဲ့သဘောဖွဲ့စည်းဓာတ်တဲ့သဘောအာဘော ဒါတော့အာဘောတွေလွန်ခဲ့ပြီဆိုလို့ချင်းခန္ဓာကိုယ်ကနေအရေးတွေမထွက်ဘူးလားထွက်ပါတယ်ဖေ။ထွက်တာပေါ့ခန္ဓာကိုယ်ထဲမှာအရေးတွေထွက်တာပဲနော်ဥပမာအဖြစ်နော်နွေရာသီအိုက်ပြန်တော့လည်းပဲခန္ဓာကိုယ်ရဲ့ချွေးတွေထွက်တယ်နော်နောက်တစ်ခါကျတော့ဝမ်းနေပြက်ပြန်ပြီးဝမ်းနေရှောရတယ်နှာတွေစီးပြန်ပြီးနှာရည်တွေထွက်ရတယ်တချို့ကြောင့်လည်းခဏခဏနဲ့ဒူတွေတွေထွေးနေရတယ်နော်အဲ့ဒါတွေကအတွင်းထဲကအာဘောဓာတ်တွေဖောက်ပြန်ပြီးဆိုရင်တစ်ခါတလေကျရင်စာပိသအစာတောင်ပြန်အံမထွက်ရဘူးလား ထွက်ပါတယ်ဗျာထွက်တာအဲ့ဒါဟာအာဘောရဲ့ဖောက်ပြန်မှုသဘောတရားကို ပြောတယ်တဲ့နောက်တစ်ခုအကိမုခမွေခန္ဓာကိုယ်တစ်ကိုယ်လုံးမှာအဲ့ဒီမွေမျိုးကတ်ခံရပြီဆိုလို့ရှိရင်ချစ်ချက်တော့ပူလိုက်တာတခါတည်းတိုက်ဖွဲ့ဖြစ်သလိုပဲဟုတ်လားခြေတွေလက်တွေကားပြီးတော့နေရတာတဲ့ gain ခန္ဓာကိုယ်ထဲမှာလည်းဒေဇောတက်ဆိုတဲ့ပူတတ်တဲ့သဘောမရှိဘူးလားဗျာရှိပါတယ်ဗျာဒေဇောတက်ဒေဇောကတော့အပူတွေမကဘူးသူအငွေ့တက် तू က တိတတေဇောအေးသောအငွေ့ဓာတ်အုံနှတေဇောပူသောအပူပူသောတေဇောဓာတ်လို့ဒီလိုနှစ်မျိုးရှိတယ်အငွေ့ဓာတ်လို့ဒါတော့အဲ့ဒီတေဇောကဆိုကြပါစို့အပူတေဇောဖောက်ပြန်တယ်ဆိုကြပါစို့ခန္ဓာကိုယ်မှာအပူတေဇောဖောက်ပြန်ပြီဆိုလို့ရှိရင်လည်းပဲဒီကိုယ်လုံးကချစ်ချစ်တော့ပူပြီးတော့မှခါတယ်နေမရထိုင်မရဒါတော်တော်များများဖြစ်ဖူးကြလိမ့်မယ်ဖျားပဲဖျားတဲ့လူတွေလေအဲ့ဒါဘာတွေလဲဆိုရင်တေဇောဓာတ်လွန်ကဲဖောက်ပြန်လာတာတဲ့အေးတခါတလေကြတော့အေးဓာတ်တွေဖောက်ပြီးတော့ခန္ဓာကိုယ်ဒီကိုယ်လုံးကြီးတခါတည်းအေးခဲခဲကြီးဖြစ်တာလည်းမရှိဘူးလား ရှိပါတယ်ဗျာရှိတယ်အဲ့ဒါကအေးတေဇောဖောင်သွားတာဒါတော့ခန္ဓာကိုယ်ကိုယ်လက်ကြီးကိုထိမှန်းတော့မသိဘူးဒါတော့ဘာနဲ့တူတယ်လဲဆိုရေခဲတုံးကြီးကိုအကြာကြီးဆုပ်ထားအကြာကြီးဆုပ်ထားပြီးလို့9မိနစ်10မိနစ်လောက်ဆုပ်ထားပြီးလို့ရှင်အဲ့ဒီလက်ဝါးပြင်ထိတာသိသေးလားမသိပါဗျာမသိတော့ဘူးဘာဖြစ်လဲဆိုတော့အဲ့ဒီအေးကြိုက်သွားတယ်ခေါ်တယ်ဘာကြိုက်သွားလဲအေးကြိုက်တာပါဗျာအဲအေးကြိုက်တယ်ခေါ်တာပဲဒါအေးကကြိုက်လိုက်တော့ဘာဖြစ်သွားလဲဆိုရင်ခန္ဓာကိုယ်ရဲ့အထက်မှာ sense တွေ body ရဲ့ဒီ sense ကထိမှမသိတော့ဘူးတခါတည်းအဲ့ sense ကဒါမသေးတော့မသေးပေမဲ့တခါတည်းဒါခဏတော့ paralyze ဖြစ်တဲ့သဘောပဲထိမှမသိတော့ထိမှမသိတော့အေးခဲသွားတာအဲ့ဒီလိုမျိုးအေးဓာတ်လွန်ကဲပြီးတော့ခန္ဓာကိုယ်တစ်ကိုယ်လုံးမှာထူပိမ့်ပြီးတော့နော်ထိမှမသိနော်အဲဟိုမမမသိချာမမသိအဲ့ဒီလိုကြီးလည်းဖြစ်တတ်သေးတယ်အဲ့ဒါကြတော့တိတတေဇောလို့ခေါ်တယ်အေးအေးဓာတ်တွေလွန်ကဲဖောက်ပြန်သွားတာနော်ဒါကတေဇောဓာတ်ရဲ့ဖောက်ပြန်ပုံသဘော ဝါယောဓာတ်ရဲ့ဖောက်ပြန်မှုသဘောတော့အမတန်မှထင်ရှားပါတယ်ဗျဝါယောဓာတ်တွေဖောက်ပြန်သွားပြီဆိုလို့ရှိရင်နော်မလုံနိုင်မရှားနိုင်မမနိုင်စကားမပြောနိုင်အဲ့ဒါဝါယောဓာတ်တွေဖောက်ပြန်လာတာဒါတော့ဝါယောဓာတ်ကနော်ဒီစိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေလည်းရှိတယ်ဥဒုကြောင့်ဖြစ်တဲ့ဝါယောဓာတ်တွေလည်းရှိတယ်ဒါတော့အဲဒီနေ့ညအဲရသလောက်မိသလောက်ပြောမယ်ပို့လေနော်မမိလို့ရှင်လည်းမနေ့ပြန်ပြောစရာဒါပဲထပ်ပြောအောင်ပါဆိုတော့အဲ့ဒါတော့ကောင်းပြီဒီညမှာမွေကြီးလေးကောင်ရဲ့အစိတ်နဲ့တူးတဲ့ ဓာတ်ကြီးလေးပါသဘောတရားကိုမိမိတို့ကလေ့လာကြည့်အောင်ဘာဖြစ်လဲလဲဆိုရင်ဟောဒီခန္ဓာကိုယ်ကြီးမှာအမာခံအဖြစ်တိဆောက်ထားတာကဘာနဲ့တိဆောက်တယ်လဲဓာတ်ကြီးလေးပါနဲ့တိဆောက်ထားတာပါဓာတ်ကြီးလေးပါနဲ့တိဆောက်တယ်အဲ့ဒီအမာခံဓာတ်ကြီးလေးပါနဲ့တိဆောက်ထားသည်ပင်လျင်ထိုဓာတ်တွေဖောက်ပြန်သွားရင်တခါလူသက်သမားနဲ့တူသွားပြန်ရောခိုင်နော်ကဲဟောဒီဓာတ်ကြီးလေးပါမရှိလို့ကောဖြစ်သလားမဖြစ်ပါဗျာမဖြစ်ဘူးအဲ့ဒါမရှိရင်ကျန်တဲ့ဓာတ်တွေကသူ့ကိုမှီနေရတယ်ဆိုတော့တီးလို့မရတော့ဘူး နော်ဒါတော့ရှိပြန်တော့လဲအခုကြည့်ဖောက်ပြန်သွားရင်ကြောက်စရာမကောင်းဘူးလားအလွန်ကောင်းပါလေဘုရားကြောက်စရာကောင်းတယ်အဲ့ဒါကြောင့်မလို့နော်သူကဘာနဲ့တူပြန်တယ်လဲဆိုတော့ဖောက်ပြန်လာပြန်တဲ့ခါကျတော့လူသားသမားနဲ့တူသွားတယ်တဲ့ဒါတော့အခုဒီဓာတ်ရဲ့သဘောတွေကိုဝိပဿနာအမြင်နဲ့လေ့လာကြမှာဖြစ်တယ်ဆိုတော့เนาะဒါကဆေးပညာအတွက်သင်ကြမှာမဟုတ်ဘူးဝိပဿနာရတန်ဝေကယူဖွယ်ရာအဖြစ်နဲ့လေ့လာကြမှာဒါတော့မိမိရဲ့ခန္ဓာကိုယ်ထဲမှာဟောဒီဓာတ်ကြီးလေးပါးကเนาะ မနေ့ကပြောခဲ့ပြီးပြီရုပ်ကလပ်စီတစ်ခုဖွဲ့စည်းရင်ဓာတ်ကြီးလေးပါးကစရတယ်ဒါတော့အဲ့ဒီဓာတ်ကြီးလေးပါးဘသူအာဘောတေဇောဝါယောအဲ့ဒီဓာတ်ကြီးလေးပါးစုစည်းမိကကြတော့နောက်ထပ်သူ့ကိုလာမိတာကနောက်ထပ်၄ခုအဲ့ဒါကဝန္နာဂန္ဓာရသဩဇာเนาะအစင်းရုပ်ရဲ့เนาะဝန္နာဆိုတာအစင်းရုပ်ဂန္ဓာဆိုတာအနံ့ရုပ်ရသဆိုတာအယတာရုပ်ဩဇာဆိုတာအစီအစီတတ်ရုပ်ပေါ့လေအဲ့ဒီ၄ခုကလာပြီးတော့အဲ့ဒီဒီ အခုဓာကြီးလေးပါးကိုလာမှီရတယ်ဒါတော့အဲ့ဒီလေးခုနဲ့ဓာကြီးလေးပါးနဲ့ကအမြဲတမ်းတွဲနေလို့သူတို့ကိုခွဲမရလို့အဝိနိဘောကယုတ်ခွဲခြားလို့မရတော့ယုတ်လို့ဒီလိုလဲနောက်ထပ်နာမည်ပေးတယ်သို့တော်လည်းအဲ့ဒီလေးနောက်ထပ်လေးပါးအမိကတော့ပထမလေးပါးရှိပြီးမှသာလျှင်လာလို့ရတယ်ဒါတော့ဟောဒီဓာကြီးလေးပါးကြတော့သူတို့လေးပါးဒီတစ်ခုနဲ့တစ်ခုမှီနေတာဖြစ်တဲ့အတွက်ကြောင့်မလို့ခွဲလို့မရဘူးနော်ခွဲလို့မရတော့ဟောဒီဓာကြီးလေးပါးကိုအဲ သူ့ရဲ့သဘောတဘာဝလက္ခဏာလေးတွေပြောကြအောင်ဆိုဗျာဒါတော့တင်နန်းတုံးကလေ့လာခဲ့တဲ့ဟာလေးတွေကိုပဲထပ်ထုတ်ပြီးတော့မှပြောရမှာပဲဟလားအာအော်ဟုတ်ပြီဒီမှာဒါလေးတွေကဝိပဿနာအထုတ်တဲ့ခါကျတော့တို့ကသိရမယ့်ဟာတွေသိရမယ့်ဟာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါလေးတွေကိုပဲခဏခဏပြောရမယ်ဒါလေးတွေကိုပဲလေ့လာရမယ် အဲ့ဒီတော့ဦးဇင်းတို့သတိပဋ္ဌာန်တုတ်သင်္ဍန်းကသင်္ဍန်းသင်္ဍန်းနဲ့မှာနော်ဓာကြီးလေးပါးကိုသင်ခဲ့ပြီးပြီနော်ပฏิကူလအဲ sorry ဟိုဓာတုမနတိကာရအပိုင်းမှာနော်ဓာတုမနတိကာရအပိုင်းမှာအဲ့ဒါတွေသင်ခဲ့ပြီးပြီဆိုတော့ဒါလေးကိုပဲထပ်ပြောရမယ်နော်အဲ့ဒါကမိမိတို့ကအသုံးချဖြစ်နေလေ့လာတာဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုနည်းနည်းကြည်ကြည်ပြန့်ပြန့်လေးလေ့လာရအောင် ဒါတော့ဟောဒီမှာနံပါတ်1ကိုအရင်ဖတ်ကြည့်စမ်းပါဗျာနံပါတ်1မှာအဲဓာတ်ကြီးလေးပါလက္ခဏာများဆိုတာလေးတွေအဲ့ဒါလေးဖတ်ကြည့်ပါတော့ဖျား screen မ share ရသေးပါဘူးဗျာဟော sorry မေ့မိသွားတယ်ကိုရှင်မမြင်နေရတော့ဒီဟိုရင်လေးကို ပထမဓာတ်ကိုပထဝီဓာတ်ကိုစဖတ်ကြည့်ပါဦးဗျာဓာတ်ကြီးလေးပါသဘောလက္ခဏာများတိပထဝီဓာတ်သည်ကြမ်းတမ်းဤ ခမာဤနူးညံ့ဤပျော့ဤချောညက်ဤတီတန့်ဤခံလင့်ဤဤတို့သိလျင်ပရမပထဝီဓာအစစ်ပေတိအဲအဲ့ဒါလေးကိုနည်းနည်းလေးသိရအောင်နော်ဘာဖြစ်လို့အဲ့ဒီလိုစကလုံးနဲ့အများကြီးနဲ့ပြောတယ်လဲဆိုရင်နံပါတ်1ပထမပထဝီဆိုတာလေးကိုဟိုရင်နာဟိုရင်ကိုလေ့လာရအောင်ပထဝီဆိုတာကသူ့ရဲ့မူရင်းကမြေကြီးပြောတာနော်အားလုံးသိကြတဲ့ပထဝီဆိုတာဘာပြောလဲ မြေကြီးဓာတ်မြေကြီးပါဗျာမြေကြီးเนาะဓာတ်မသွားနေဘူးမြေကြီးအမှန်အဲ့တော့မြေကြီးလို့ပြောတာကမြေကြီးမြတ်စွာဘုရားကဒီမာကျော်ခက်မာတဲ့မာကျော်တဲ့သဘောကို ပြောခြင်းတဲ့ခါကျတော့သူ့မှာစကလုံးရှာရတယ်ပြောမယ်ဆိုရင် time ရှာရတယ်ဒါတော့စကလုံးရှာတဲ့ခါကျတော့လောကမှာကနော်မြေကြီးကိုကြည့်လိုက်ရင်မြေကြီးတဘာဝဒီမမာဘူးလားမာပါတယ်ခင်ဗျာမာတယ်ပြီးလို့ရှင်တခါရှိရှိသမျှတက်ရှိသမျှတဲ့အဲ့ဒီမြေကြီးပေါ်မှာအမိမပြုတ်အောင်လား အမိပြုရတယ်ဖေ။အမိပြုရတယ်ဒါတော့မြေကြီးသည်တက်ရှိတိမအားလုံးရဲ့အမိပြုရာတခါမြေကြီးကိုကြည့်လိုက်မယ်ဆိုရင်မာတယ်ဆိုပေမဲ့နော်သူ့မှာတကက်နော်ကြမ်းကြမ်းတမ်းတမ်းမာတာကြီးလည်းရှိတယ်ဒုတိယနည်းနည်းလေးသူ့ထက်ခပ်ပြော့ပြော့လည်းရှိတယ်ဟောရှင့်လို့ဖြစ်သွားတော့ပိုးပြီးတော့ပြော့တာလည်းရှိတယ်ဟောရေးနစ်ဖြော်လိုက်တော့ပိုးတောင်ကျဲသွားသေးတယ်ကဲဆိုတော့သူ့မှာကနူးညံ့မှုကနော်မာကြောတာကနေဟိုးအေးပြောတဲ့ဒီအဆင့်ဆင့်ဖြစ်မသွားဘူးလား ဖြစ်ပါတယ်ဗျာအဲဖြစ်သွားတယ်ဒါကြောင့်မလို့ပထဝီဆိုလို့နော်တခုတည်းမှတ်မှာဆိုလို့ဒါတော့ကောင်းပြီတကက်ဓာတ်မှာက ကြမ်းတမ်းတယ်ခက်မာတယ်နုညံ့တယ်ပြော့တယ်ချောညစ်တယ်တည်တတ်တယ်အဲဒီချောညစ်တယ်ပဲထားနော်ဒီထိဒါဒါကအာယုန်နဲ့မှာတို့မျိုးတည်တတ်တယ်ခံလင်းတယ်ဆိုတာကနောက်ထပ်တစ်ခုထားနော်အဲ့ဒီတော့ဒီပထဝီဆိုတဲ့ဓာတ်မှာပရမတ်သဘောမှာပရမတ်နယ်ပယ်ရောက်တဲ့ခါကြလို့ရှိရင်သူကညံထဲမှာ သိလို့ရတာက အော်ဒါကျမ်းပါလားလို့ညာနဲ့မှသွားထင်တယ်နော်ဒါတော့ကျမ်းနာကကျမ်းနာကိုတခါနော်လူတွေတော့နာခက်မာတယ်လို့လည်းသုံးတယ်နော်ကြမ်းတမ်းတယ်ဒီနေရာမှာကြမ်းတမ်းတယ်ဆိုတာကနော်လွှာသွားကိုကင်တယ်လို့မျိုးကြားရှာတယ်ကင်တယ်လို့မျိုးကြမ်းတာပြောတာမဟုတ်ဘူးနော်ကင်ကြည့်လို့လို့ချင်းတိတိတသာထင်ထင်ရှားရှားကြီးဒါနော်မာနေတာကြီးကိုသိလို့ဥပမာဦးဇင်းဟိုမပြောမယ်လွတ်လွတ်ကင်ဓမ္မတာလက်နိုင်မီတွေ့ရလားမသိဘူးနော် torch light မှန်ပါမှန်ပါဗျာမာလိုက်တာမက်ဒနဲ့လောက်တော့နော်ကင်လို့ရှင်တခါတည်းဖြစ်လို့ကုန်မြန်မားနေတောက်နေတာတခါတည်းနော်ဒီမှာအဲ့တော့အဲ့ဒါဟာကင်ကြည့်လိုက်လို့ရှင်ကိုယ်စိတ်ထဲမှာဟောဒါကြီးမာတဲ့အရာပဲလို့ကြည့်စရာမလိုကမသိဘူးလားသိပါတယ်ခင်ဗျာအဲမာတဲ့သဘောကိုသိဖို့ထင်ရှားလို့အဲ့ဒါကိုဩဒါကကြမ်းတမ်းတယ်လို့ပြောတာဒါတော့အခြားနုရာနဲ့ပြောရင်တော့သူကြမ်းတယ်လို့ပြောမယ်သို့တော့ကင်တဲ့အခါမှာဩသူကမာတဲ့သဘောသိအမတန်သိဖို့လွယ်တယ်လို့ပြောတာကြမ်းတမ်းမှုသဘောဆိုတာက အဲ့တော့သူ့မှာတဘာဝအဖြစ်နှူးတဲ့ဟာတွေနဲ့ဆိုင်သူကြမ်းတမ်းနဲ့သိတာတယ်ခက်မာတယ်နော်မာတောင်းနေတာပဲ very tough လို့ပြောတာဒါတော့သူတို့အထက်မှာဓာတ်တွေစုနေလို့ရှိရင်အဲ့ဒီပထဝီဓာတ်တွေအားကောင်းတယ်ကြမ်းတမ်းတဲ့သဘော မာတဲ့သဘောအေးဒါပေမဲ့အဲ့ဓာတွေကတဖြည်းဖြည်းနဲ့သူ့မှာကနော်တကယ်လို့ယော့သွားရင်နှုတ်လာတာလည်းရှိတယ်နော်ဥပမာအဖြစ်ပြောကြပါစို့သူတို့ကမာတယ်ပြော့တယ်ဆိုတာတစ်ခုနဲ့တစ်ခုထောက်ဆပြီးတော့သိရတာဒါတော့ကောင်းပြီ မြေရေထဲကရွှင့်ကို နော်ပထမရေထဲကနေယူလာမယ်ဆိုလို့ရှိရင် तू ကပျော့ပျော့ကြီးဖြစ်နေတယ်နော်ကျဲကျဲကြီးဆိုတော့အဲ့ဒါကြတော့ तू ကနော်ပျော့ကျဲကျဲကြီးမနေဘူးလားနေပါတယ်ခင်ဗျာအဲ့ဒီဟာကိုကုန်းပေါ်ကြတော့အဲ့ဒီဟာတေးသေးချာချာနော်ထုနှဲအုပ်ဖုံမလို့မျိုးတေးချာချာနှံနှဲတဲ့ခါကျတော့ဥပမာပေါင်မုံတွေပါတယ်ဟိုတဲ့လောက်ခါနေထုသလိုမျိုးထုလိုက်တဲ့ခါကျတော့ဟောထက်ထက်ကလေးဖြစ်သွားတယ် ဒါတော့စောစောတုန်းကရေထဲကယူခဲ့တဲ့ရွှွန့်နဲ့အခုထုနှဲပြီးတော့မှတခါတည်းပေါင်းမဖုတ်သလိုမျိုးဒုတ်လို့ဒီပုံစံကြီးဖြစ်သွားရင်အုပ်ဖုတ်တော့မလို့ပုံစံလေးဖြစ်ရင်ဘယ်သူကမှားလဲအဲမုံလောက်ခါနေပုံစံကပိုးမှာသွားပိုးမှာလာတယ်ဒါတော့သူ့ကိုထောက်ဆရင်ဟိုဟာကကြေပြော့သွားတယ်ဟုတ်တော့မလားမှန်ပါဗျာအဲသူကပြောပြီးတော့ဟောကဟာကပိုးမှာအဲ့ဒီဟာကိုမုံလုံးခါနေလို့အုပ်ထားပါတော့အုပ်ချက်ခက်ပဲဆိုကြပါစို့အုပ်လုံးမလုံးပုံနဲ့သွင်းပြီးတော့ရိုက်လိုက်တယ်ရိုက်ပြီးလို့ရှင်နေသွားလှမ်းထားတယ် နေလန်းလို့၆တဲ့ခါကျတော့ပိုမာမသွားဘူးလားပိုမာပါတယ်ဗျာအဲမာမာသွားတယ်နော်ဒါတော့ဒီစောစောတုန်းကရှင်တုံးနဲ့ဆိုင်ရင်အခုနေလန်းပြီလို့၆တာပိုမမာဘူးလားမာပါတယ်ဗျာမာတယ်အဲ့ဒီနေလန်းထားတဲ့ဟာကိုပဲမီးထဲထည့်ပြီးတော့ဖုတ်လိုက်ကဲအုပ်ဖြစ်သွားပြီပိုမမာဘူးလားပိုမာပါတယ်ဗျာအဲအဲ့ဒါတော့အဲ့ဒီအုပ်ကိုမှတခါတဲ့နော်မီးအချိန်တင်ပြီးလို့ကျွန်းပြီးတော့ချော်ခဲကြီးဖြစ်သွားပြီပိုမမာဘူးလား ပိုးမှာပါတယ်ဗျာအဲအဲ့ဒါဘထူရဲ့အဆင့်ဆင့်တက်သွားပုံပဲနော်အဲ့တော့အဲ့ဒီချော်ခဲကြီးကို ခပ်ပြန်ထု အမုတ်ကျိတ်နော်ကျိတ်စစ်တက်တဲ့အမုတ်ကျိတ်မုံမုံလေးလိုဖြစ်သွားပြီးကင်ကြီးပြန်ပြီးတော့နုညံ့သွားပါတယ်ဗျာအဲမမစင်းနေနော်အမုံဖြစ်နေတာအမုံဖြစ်တော့စောစောကချော်ခဲကြီးကိုကင်လို့ရှင်ဘလို့ကြီးနေမလားကင်ကြံကြံတန်တန်ခက်ခက်မာမာတောင့်တောင့်ကြီးမနေဘူးလားနေပါတယ်ဗျာ အဲ့ဒါဘာဓာတ်ပထဝီဓာတ်ပါဗျာကဲအဲ့ဒီချော်ခဲကြီးကိုအမုတ်ကျိတ်စေတဲ့ထက်ထုလိုက်တဲ့မုံမုံဖြစ်သွားပေါင်တာဖြစ်သွားပြီကဲလက်ကလေးနဲ့ကန်ကြည့်ထိမနောက်သိလားမသိပါဗျာသိဘူးနုနေတာအထက်ကိုလက်ညှိုးလေးနဲ့ထိုးလိုက်နော်လက်ညှိုးလေးနဲ့ထိုးလိုက်အမုတ်ကနူလွန်းအားကြီးလို့ကိုယ်လက်ညှိုးထိုးတဲ့အခါမှာဒီအမုတ်နဲ့လက်နဲ့ထိတာတောင်းမှမသိဘူးအရန်နုနေတာတစ်ခါအေးအေးလေးခံစားရလိမ့်မယ်အမုတ်လေးတွေဆိုတော့ဒါတော့အဲ့ဒါဟာနုနုညံ့တယ်လို့ဖြစ်သွားပြန်ရောကဲဒါတော့နုညံ့တယ်ဆိုတော့အဲ့ဒီနုညံ့အဲ ဒီနုညံ့တဲ့သဘောလည်းဒီထက်မှရှိတယ်နော်ဒါပေမဲ့တခုရှိတာကအခုနကပြောတဲ့ချော်ခဲကြီးကိုကင်ကြည့်တယ်နော်ကင်ကြည့်လို့ချင်းစိတ်ထဲမှာသိတယ်မားနေတယ်နော်ဒါတော့ကောင်းပြီအဲ့ဒီမားတဲ့သဘောဟာနော်မာရာဟာချော်ခဲလားလို့မေးရင်ဘယ်လိုပြောမလဲမာတဲ့သဘောကပထဝီပါဗျာမာတဲ့သဘောကပထဝီချော်ခဲကပထဝီဟုတ်ရလားမဟုတ်ပါဗျာမဟုတ်ဘူးဒါဆိုရင်ပါလေချော်ခဲကနာမည်ပေးထားတဲ့ပြညတ်ပါဗျာ အေးနာမပညာတဲ့ပညာအဲ့ဒါတော့ပထဝီဓာတ်များနော်အားကောင်းကောင်းနဲ့စူးစီးနေတဲ့အရာပဲဒါဒါတော့အဲ့ဒါကြီးကိုလောကအရာကြတော့ဒါကြီးကိုချော်ခဲလို့ခေါ်တယ်လို့ခေါ်တာဒါတော့အဲ့ဒီမှာနော်ဒီချော်ဒီချော်ခဲကတော့အဆင့်ဆင့်ပြောင်းလဲသွားတာတွေ့ရလားသူ့မွေးရင်လာတော့ကရွှွန့်အေးပြောလာတယ်နောက်တော့ခတ်ထက်ထက်ကလေးနောက်တော့မြေချောက်လန့်လိုက်တယ်နောက်တော့အုတ်ခက်နီနီဖြစ်တယ်နောက်တော့အဲ့ဒါမီးကြော်ပြီးတော့တခါတည်းချော်ခဲကြီးဖြစ်သွားတာဒါတော့အဲ့ဒီသူ့ရဲ့ပုံသဏ္ဍာန်တွေကအဆင့်ဆင့်ပြောင်းပြီးတော့နာမည်တွေမပြောင်းဘူးလား ပြောင်းပါတယ်ဗျာပြောင်းတယ်ရှင်တုံးကရှင်ဘိုးကနောက်တော့အတုံးကြီးရှင်တုံးနဲ့နောက်တော့အုတ်ခဲလှုပ်ဖို့အတွက်ဒါအုတ်ခဲတုံးနဲ့မိထုတ်လိုက်တော့တခါကျစ်ပြီးသားအုတ်ခဲတယ်စောစောတော့အစိမ့်နဲ့ဟုတ်လားနောက်တော့တခါအဲ့ဒီကနေပြီးတော့မှတခါတည်းမိလွန်သွားလို့တခါတည်းချော်ကြီးဖြစ်သွားတော့ချော်ခဲတဲ့ချော်တုံးနဲ့နော်သို့တော်လည်းပဲအဲ့ဒီထက်မှရှိနေတဲ့ပထဝီဓာတ်ကြတော့နုတုံးကလည်းနုပထဝီမရှိဘူးလားရှိပါတယ်ဗျာထက်ထက်ထက်ကလေးဖြစ်တော့ထက်ထက်ကလေးမရှိဘူးလားရှိပါတယ်ဗျာဓာတ်ကတိတ္တရမပြောင်းဘူးနော် တော်တော်လေးမာသွားတာခတ်မှမာလေးပေါ့နော်အဲ့ဒီကနေချော်ခဲကြီးလည်းဖြစ်တော့တောက်မာခဲကြမ်းပြီးတော့ခါတယ်ဖြစ်သွားတာဒါတော့ဘထူမှာဓာတ်တတိကမပြောင်းဘူးအမြဲတမ်းရှိတယ်နော်ဒါတော့ကောင်းပြီအဲ့ဒီချော်ခဲကြီးကိုထုထုထည့်ပြီးတော့တခါအမှုန့်ကြိတ်ပလိုက်တယ်အမှုန့်ကြိတ်ပြီးတဲ့ခါကျတော့နှုတ်သွားပြန်ရောနှုတ်သွားပြန်တော့အဲ့ဒီနှုတ်တဲ့ပထဝီပဲရှိနှုတ်တဲ့ပထဝီတခါထက်ကြမ်းနေတယ်ဒါပေမဲ့အမှုန့်ဖြစ်တော့ချော်ခဲခေါ်သေးလားမခေါ်တော့ပါဗျာအဲနော် ညတ်ကြတော့အဆင့်ဆင့်အဆင့်ဆင့်အဆင့်ဆင့်ပြောင်းသွားတာမတူဘူးဒါပေမဲ့အဲ့ဒီဒီပညာတုံးခဲထဲမှာရှိနေတဲ့ပရမတ်တတ္တိကြတော့ကံပြောင်းရလားမပြောင်းလဲပါဗျာမပြောင်းဘူးဒါတော့မပြောင်းဘူးเนาะဒါတော့ကောင်းပြီဒီအမှုံလေးကနေပြီးတော့တဆင့်တစ်ခါရေရင်းနဲ့ထပ်ဖြော်လောင်းပြီးတော့အခုတစ်ခါအခဲလို့လို့ရှင်မာတတ္တိရတစ်ခါထပ်မလာဘူးလားလာပါတယ်ခင်ဗျာလာတယ်ဒါတော့ပထဝီဓာတ်မှာเนาะတစ်ခါတလေကြမ်းကြမ်းနေတွေ့ရတယ်ဒါတော့အဲ့ဒီနေရာမှာခွဲရမှာက အတုံးအခဲကြီးက နော်ထားပါတော့ဒီဒီမှာနော်အတုံးခဲကြီးဒါမာကျစ်နေတဲ့ဒါတဲ့ flash light ပဲမရကြီးနဲ့လောက်ထားတယ်ဒါတော့အဲ့ဒါကိုနော်တကယ်လို့များတာအခုနေကြည့်မယ်ဆိုတော့ဒါနော်လက်နိုင်မီဘောပမာလို့ဒါလေးဟာလက်နိုင်မီပဲမဲမဲလေးမြင်ကြလားမသိဘူးဒါတော့အဲ့ဒါလေးကိုကမာလဲမာတယ်နော်သူ့ကိုလည်းခေါ်စရာရှိတယ်ဒါလက်နိုင်မီပဲဒါတော့ကောင်းပြီအဲ့ဒါလေးကိုလေခါတဲ့ပြားနေအောင်ကြိတ်ချလိုက်ထုချလိုက်ပြားပြိုက်ဖြစ်သွားတော့ဘာခေါ်မလဲလက်နိုင်မီခေါ်မလဲ မခေါ်နိုင်တော့ပါဗျာမခေါ်နိုင်တော့ဘာခေါ်တော့မလဲဟိုဒီကနေ့ဟိုတန်ပြပြအဲကြာတန်ပြလေးဖြစ်သွားပြီကဲဒါတော့ဒီလက်နဲ့မီးတော့ငါကင်တော့လဲမဲတာဟောမာတာပဲနော်ပြားပြားကိုသွားကင်ကြည့်တော့လဲမာတာပါပဲဗျာမာတာပဲဒါတော့ခုနပဲသွားတော့ခပြားပြားဖြစ်သွားတော့တခါပြန်ပြီးတော့လိမ့်ထိုင်ပြီးတော့ခဲရန်လို့လှိမ့်ချလဲဦးခဲရန်လို့လှိမ့်ချလိုက်တဲ့ခါကျတော့အချောင်းလေးတဲ့တယ်လေးဖြစ်မသွားဘူးလားဖြစ်ပါရဲ့ဗျာဖြစ်သွားတယ်ဒီလိုလေးဖြစ်သွားမယ်ကဲ အဲ့ဒါကြတော့ဒီဟာအဲ့လိုလေးလုံးလုံးလေးလှုပ်လိုက်တဲ့ခါကျရင်ဘာလုံးခေါ်တော့မလဲအဲ့ကြဟိုခဲတံလုံးလို့ပုံစံပါတန်ချောင်းလေးလို့ဖြစ်သွားတန်ချောင်းလုံးအဲတန်ချောင်းလုံးဟောဒါပေမဲ့အဲ့ဒီအဲ့ဒီလိုအလုံးလေးဘုရားကင်ကြည့်တော့လဲမာတာပါမာတာက မာတာပဲဟာတခါတည်းအဲ့ဒါကိုပြန်အရေးကြိုးပြီးတော့တခါတည်းလုံးချလိုက်လေတခါတည်းအလုံးလေးလို့ဖြစ်အောင်ဒါတော့လုံးလုံးလေးကောက်သီးလေးလို့ဖြစ်သွားရင်ဘာခေါ်မလဲကဲတန်လုံးလေးတန်လုံးလေးတန်လုံးလေးတန်လုံးလေးကန်ကြည့်ပြန်တော့လဲ မာတာပါဗျာမာတာပဲတွေ့ပြီလားပထဝီဓာတ်ဆိုတာဘယ်တော့မှမပြောင်းဘူးအဲပရမတ်ဆိုတာဘယ်တော့မှမပြောင်းဘူးရှိနေတယ်အပြင်ကနေပညာနေတာပြောင်းနေတာဒါတော့ပထဝီရဲ့ဓာတ်တတ္တိသဘောကိုကြည့်တဲ့အခါမှာပရမတ်ကို နော်မြင်အောင်ကြည့်တဲ့အခါမှာအဲ့ဒီပညာကိုကြော်ပြီးတော့မှအော်ကိုယ့်ရဲ့ဉာဏ်နဲ့မှာပဲမာတတ္တိပြော့တတ္တိနုညံ့တဲ့တတ္တိကြမ်းတမ်းတဲ့တတ္တိဆိုတာလေးကိုလာပြီးတော့ထင်ရှားတာနော် ဒါတော့ထားပါတော့ဒီအကြောင်းကမနေ့ပြန်ကြမှာထပ်အကျေပြောမယ်အခုလောလောဆယ်သဘောသွားနော်သဘောသွားပဲပြောကြစို့ဘထဝီရဲ့ဓာတ်မှာ သူ့ရဲ့ဟိုဘထဝီဆိုတဲ့ဟာမြေကြီးအတုံးခဲကြီးကိုပြောတာလည်းမဟုတ်ဘူးเนาะဒါမျိုးအတုံးခဲကိုလည်းပြောတာမဟုတ်ဘူးသို့တော့သူကဒီလိုဟာမျိုးတွေမှာ မှီပြီးတော့ဖြစ်တော့ကင်ကြည့်လိုက်ရင်မိမိစိတ်ထဲမှာเนาะဒီဒီလက်နဲ့မိဆိုတဲ့သဘောသဘာဝနာမည်ပညာရောပုံစံပညာကိုရောကြောပြီးတော့လက်နဲ့ကင်ကြည့်တာကနေပြီးတော့အော်ဒီဟာထဲမှာ မာသောတတ္တိများ ရှိနေတယ်မာသဘောတည့်တဲ့ကလေးကပထဝီမာသဘောတည့်တဲ့ကဘာလဲပထဝီပါဗျာမနေ့ကပြောပြီးပြီနော်သဘောတည့်တဲ့ကလေးကပရမတ်ဒါတော့ဒီနေရာမှာပရမတ်ကိုပြောတာဒါကြီးကဒါပရမတ်မဟုတ်ဘူးဒါတော့အဲ့ဒီထက်မှာဘာတွေကိန်းနေလဲဆိုတော့ပထဝီရဲ့ဓာတ်တတ္တိအားကောင်းကောင်းနဲ့ကိန်းနေတဲ့အတွက်မာတယ်ပထဝီဖြစ်တဲ့အတွက်လည်းလေးတယ်နော်ဒါတော့အဲ့ဒီလိုမျိုးအရာဝတ္ထုတွေမှာဘယ်အရာဝတ္ထုမဆိုသူတို့ကပထဝီရဲ့ဓာတ်သဘောမှာသူက ဘာတွေသွားတွေ့တတ်တယ်လဲဆိုရင်တစ်ခါတလေကြမ်းတမ်းတဲ့သဘောတွေ့တယ်တစ်ခါတလေဘာတွေ့လဲခက်မာတဲ့သဘောပါဗျာတစ်ခါတလေကြတော့နူးညံ့တဲ့သဘောပါဗျာဩတစ်ခါတလေကြတော့ပြော့တဲ့သဘောပါဗျာဥမာရွှွန့်နေပါတယ်လေညင်ညဲကလေးလောက်တာလက်ကလေးနဲ့ကန်ကြည့်ပြော့မနေဘူးလားပြော့ပါတယ်ဗျာအမပေါင်မပေါင်ရနေလေတခုဂျုံမုံတွေကိုနှဲထားတယ်လေကန်ကြည့်အီအီလေးပဲနော်နောက်ပြီးတော့ဟောဗာလဲဒီ အမျိုးသမီးတွေလိုက်နေမိတ်ကလားစနိုးလားလက်ကလေးနဲ့ကန်ကြည့်နုနုအီအီလေးမနေဘူးလားမှန်ပါဗျာအေးအဲ့ဒါကအဲ့ဒီကအဲ့ဒါကြတော့ချောညက်တယ်နော်ညက်ညက်ကလေးနေတာပေါင်တာမုတ်လေးတွေကိုပေါင်တာမုတ်ဘူးလေးတွေလက်ကလေးနဲ့ထိုးကြည့်နော်နုနုကလေးလာမထီဘူးလားသိပါတယ်ဗျာအေးညက်ညက်ကလေးအဲ့ဒါညက်တယ်ချောတယ်မှုန့်တယ်ဆိုတဲ့သဘာဝအဲ့ဒါလည်းပဲဘထူရဲ့ဓာတ်တတ္တိပြောတာဒါတော့ဒီအမှုန့်ကဘထူလားဆိုမဟုတ်ဘူးဘထူကသူကဥဒ္ဒဇာယုတ်ကြီး ဥဒုဇနဲ့ဖွဲ့စည်းထားတာအဲ့ဒီထက်မှမှသူကိန်းနေတဲ့တတ္တိကအော်ညစ်နေတယ်ညစ်နေတယ်ဆိုရင်လည်းပထူပဲပျော့နေရင်လည်းပထူပဲနုညံ့တာလေးဟိုတဲ့ဆိုရင်လည်းပထူပဲမာမာတောင်တောင်ကြီးဆိုရင်လည်းပထူပဲကြမ်းကြမ်းတန်းတန်းဆိုရင်လည်းပထူပဲဒါကြောင့်မလို့ပထူဆိုတဲ့သဘောတရားကညံမာသားလျင်နော်အာယုန်နဲ့မှထင်ရတယ်ဒါတော့သူ့ရဲ့သဘောလက္ခဏာကကြမ်းတဲ့သဘောလက္ခဏာခက်မာတဲ့သဘောလက္ခဏာနုညံ့တဲ့သဘောလက္ခဏာပျော့တဲ့သဘောလက္ခဏာချောတဲ့သဘောလက္ခဏာအဲ့ဒါလေးတွေကပထဝီရဲ့အဆက်ပဲနော် အတုံးအခဲကြီးတွေကဘသူအစ်စ်မဟုတ်ဘူးနော်ဒါကအပြင်ဘက်ကမြင်ရတဲ့ဒါဥဒ္ဒဇယုတ်ကြီးတွေပညာယုတ်ကြီးတွေဒါတော့ဟောဒီပထဝီသည်ဘာကိုလှုပ်တယ်လဲဆိုရင်သူ့ကိုလာပြီးတော့အမိပြုတဲ့ဓာတ်တွေကိုတည်တတ်အောင်နော်အောက်ကနေပြီးတော့မှသူကခံလင့်တဲ့သဘောမျိုးလှုပ်တယ်ဒါတော့ဓာတ်ကဘယ်နှပါရှိတယ်လဲဗျာပထဝီအာဘောတေဇောပထဝီအာဘောတေဇောဝါယောအဲ့ဒါ၄ဟုတ်တယ်၄ပါးရှိတော့နော်ဓာတ်က၄ပါးရှိတဲ့ခါကျတော့ သူကအဲ့ဒီပထဝီဆိုတဲ့ဓာတ်က तू က तू အမာကန်ဓာတ်ပထဝီဆိုတဲ့ဓာတ်ကအမာကန်ဓာတ်နောက်တော့ကျန်တဲ့ဓာတ်တွေကသူတို့ကသူတို့မှာသူတို့ကိုယ်တိုင်ယက်တည်နေတဲ့အားမရှိဘူးယက်တည်နေတဲ့အားမရှိတော့သူ့မှာပထဝီမှာလာပြီးတော့ကျန်တဲ့ဓာတ်သုံးခုကဒီလိုလာပြီးတော့မှီရတယ်နော်ဒီလိုမျိုးလာပြီးတော့မှီရတယ်ဒါတော့ဒါတော့ဟောဒီအလဲကောင်းမှာရှိနေတဲ့အနီစီအဲ့ဒါပထဝီပဲနော်ဒါကြောင့်ပထဝီက တကက်မြေကြီးမှာလည်းပဲမာတဲ့အတွက်ကြောင့်မလို့နော် သူက ကြံတဲ့အရာတွေကသူ့ကိုသွားမမိရဘူးလားမိပါတယ်ဗျာမိရတယ်ဒါကြောင့်မလို့ तू က तू ကအမိခံတတ်အမိခံတတ်နော်ဒါတော့ပြီးလို့ရှင်တခါလာပြီးတော့သူ့ပေါ်မိမဲ့ဟာတွေကိုလည်းပဲအောက်ကနေပင့်ပေးခံပေးထားသလိုမနေဘူးလားနေပါတယ်ဗျာနေတယ်ဒါကြောင့် तू ကအောက်ကနေပြီးတော့မှဒီတီတန်းအောင်မိယာဖြစ်နေလဲနေပြီးတယ်လာပြီးတော့မိမဲ့သူတွေအတွက်နော်အောက်ကိုကျွန်ပြော့ကြမသွားအောင် तू ကတောင့်ခံပေးတယ် ဥပမာရေတဲ့ခြေထောက်နဲ့သွားဆင်းကြည့်ရလားမရပါဗျာမရဘူးဒါတော့မြေကြီးပေါ်မှာခြေထောက်ချကြည့်တော့မရဘူးလားရပါတယ်အဲအဲ့ဒါကြောင့်မလို့ तू က तू အခြားသောအရာများသူ့ကိုမှီဖို့အတွက်အမိခံဖြစ်နေနေပေးရတယ်နော်ပြီးပြီးတော့ तू ကအခြားသောအရာတွေအတွက်ကိုလက်ခံပြီးတော့မှနော်အောက်ကနေပြီးတော့ပင့်ထောက်ပေးထားသလိုမျိုး तू ကလွတ်ဆောင်ပေးတယ်ဒါကြောင့်မလို့ကြံတဲ့ဒီအာဘောတို့တေဇောတို့ဝါယောတို့ကဟောဒီပထဝီအပေါ်မှာလာပြီးတော့မှီကြရတာနော် ဒါကြောင့်ပထဝီဓာတ်ဒီအမိခံဓာတ်ဘာဓာတ်တယ်လဲအမိခံဓာတ်ပါဗျာအမိခံဓာတ်သူ့မှာလာပြီးတော့မှီကြရတာကျန်တဲ့ဓာတ်သုံးပါးသူ့မှာလာပြီးတော့မှီရတယ်ဒါကြောင့်မလို့ तू ကတီဓာတ်ဒီခံလင့်ဒီဆိုတာကျန်တဲ့သုံးပါးအတွက်ကို तू အကူကြီးအထောက်ပံ့ပေးထားရတာကျန်တဲ့သုံးပါးသူ့မှာလာမှီရတယ်ဒါတော့အဲ့ဒါတော့နော်ဤသို့လျင်ပရမတ်ပထဝီအနှစ်အစစ်ပေဒီတဲ့ဒါတော့အော်ပရမတ်ပထဝီရဲ့သဘောတရားကိုနော်ပထဝီဓာတ်ရဲ့သဘောတရားကိုလေ့လာတဲ့အခါမှာအကြံပြင်းအားဖြင့်မိမိတို့စိတ်ထဲမှာသိရမှာက ပထဝီဆိုတာက နာမည်ပေးထားတာနော်လူတွေကမြေကြီးလို့ပထဝီဆိုတဲ့စကားလုံးကိုကြားလိုက်ရင်မြေကြီးကိုသိတယ်မြေကြီးကိုသိလို့ရှိရင်မြေကြီးဆိုတာမာတဲ့သဘောကိုလည်းကောင်းမျက်စိထဲမှာအာအတိထဲမှာမပေါ်ဘူးလားပေါ်ပါတယ်ဗျာအဲနောက်ပြီးတော့တခါပထဝီဆိုတော့မြေကြီးပေါ်မှာပဲအခြားအရာတွေလာပြီးတော့မတီးရဘူးလားတီးပါတယ်ဗျာတီးတယ်ပထဝီကလည်းပဲလာအေးငါ့ပေါ်မှာလာနေကြလို့မပြောတော့လဲပြောတဲ့ကဲသူကလက်ခံနေတဲ့ပုံစံကြီးဖြစ်နေတယ်ဒါကြောင့်ပထဝီဆိုတာ တည်တတ်တဲ့သဘောအခြားအရာတွေလာရင်ခံလင့်ပေးတဲ့သဘောအဲ့ဒါလိုရှိတယ်တဲ့ဒီတိုင်းပဲတဲ့တကက်မြေကြီးမှာအဲ့ဒီသဘောတဘာဝရှိသလိုတကက်မြေကြီးမှာကြမ်းတမ်းတဲ့ခက်တမ်းတဲ့နူးညံ့တဲ့ပြော့တဲ့ပြောင်းတဲ့ညစ်တဲ့ချော့တဲ့ပြီးတော့မှအခြားအရာဝတ္ထုတွေကိုတီးအောင်သူကပင့်ပေးတယ်နေရာဟိုတီစရာဖြစ်လုပ်ပေးတယ်နော်အခြားအရာတွေလာလို့ရှိရင်အောက်ကနေပြီးတော့မှတီလို့ရအောင်ခံလင်းတဲ့သဘောလုပ်ပေးတယ်ဆိုတော့အဲ့ဒီသဘောအားလုံးဟာပရမတ်ပထဝီရဲ့သဘောနားလည်ပြီနော် မှန်ပါဗျာအေးပရမပထဝီရဲ့သဘောဒါတော့ဒါတော့ကောင်းပြီဒါတော့မာရာပထဝီလို့ပြောတဲ့အခါမှာခုနဒါဦးဇင်းကဒီလက်နေမီလေးဒီမှာထောင်ပြတယ်နော်ဒီလက်နေမီကိုပထဝီလို့သွားမထင်နဲ့လက်နေမီကသူကပညာကြီးတန်တရံပညာကြီးပဲသို့သောအဲ့ဒီလက်နေမီကိုဖွဲ့စည်းထားတဲ့တတ်ထူတွေကမာတဲ့ဓာတ်တတိမရှိဘူးလားရှိပါတယ်ဗျာအေးမာရဒတ္တဒီအဲ့ဒီမာရဒတ္တဒီလေးက ပြညာပုံပန်းတရာနေကနေကြွာပြီးတော့ကိုယ့်ရဲ့ညာနဲ့လေးမှာဩဒါမားတဲ့သဘာဝလေးပဲရဲ့လို့ပြညာပုံပန်းတရာနေကိုကြော်ပြီးတော့မှကိုယ့်ရဲ့ညာနဲ့လေးထဲမှာသဘောပေါက်သွားတယ်နားလည်သွားတယ်အဲ့ဒီနားလည်သွားတဲ့ဟာလေးကမှတကယ်ပရမတ်သဘောမနေ့ကပြောပြီးပြီပရမတ် မှာနော်အလုံးအခဲမရှိအကောင်အထဲမရှိအတိုးအရှိမရှိနော်ချိန်လို့တွယ်လို့မရဘယ်ဘာနော်မြင်လို့လည်းမရဆိုတော့ဒါပေမဲ့ဘာနဲ့တော့သိလို့ရလဲ မိမိရဲ့ညာမျက်စိနဲ့အဲညာမျက်စိနဲ့သိလို့ရတယ်ဒါတော့ညာမျက်စိနဲ့ပဲသဘောပေါက်နားလည်ပြီးတော့လက်ခံရတယ်ဒါတော့အဲ့ဓာတွေကဘယ်မှာရှိလဲဆိုဒီလိုရုပ်ဝတ္ထုတွေဒီမှာရှိတာဒါတော့ရုပ်ဝတ္ထုတွေဒီမှာအော်ဒါဘေဒတ်ဘေဒတ်တွေလွန်ကဲနေတယ်ဘေဒတ်တွေအားကောင်းနေတယ်လို့နော်မိမိကအဲ့လိုတဆင့်သိရတာဒါတော့ကောင်းပါပြီဟာအောက်ကဆောင်းမုတ်ကလေးဖတ်ကြည့်ပါဦးမြကန်သူ့ကိုဆောင်းမုတ်ကလေးမာစီစော်တော်ကြီးဆူထားတဲ့ဆောင်းမုတ်ကလေးအဲ့ဒါကိုတွဲပြီးတော့လေ့လာပြီးသားဖြစ်အောင်လို့နော်ပထဝီပထဝီ ကြံတမ်းမာခက်ချောညက်တမီတီယာကိစ္စသူကပြုတ်သည်ခံလင့်ဆောင်ရေးပေါ့လေးထင်သည် ပထဝီဓာတ်တိမှတ်မြတ်ယောဂီအဲအဲ့ဒါလေးကဇလန်ကာလေးနော်ဒါတော့ပထဝီဓာတ်မှာသူ့ရဲ့လက္ခဏာသူ့ရဲ့ characteristic ကဘာရှိတယ်လဲဆိုရင်နော်ကြမ်းတမ်းတဲ့သဘောခက်မာတဲ့သဘောချောညစ်တဲ့သဘောဒါတော့လင်္ကာဆိုတော့ဒီလောက်ပဲထည့်ရတာပေါ့နော်အပေါ်ကပြောတာတော့အပြည့်စုံနော်သူ့ရဲ့သဘောအကုန်လုံးကတော့ဒါကြီးပြောတာတောက်လျှောက်ကြီး ဒါတော့ကြမ်းတမ်းတဲ့သဘောခက်မာတဲ့သဘော ချောညစ်တဲ့သဘောကသူ့ရဲ့လက္ခဏာပဲတဲ့ဒါတော့ကြမ်းတမ်းတာကိုနော်ညံထဲမှာပေါ်ပြီးနော်အဲသူမိမိစိတ်ထဲမှာအာယုန်ထဲမှာရပြီဆိုတာပထူပဲခက်မာတဲ့သဘောနုညံတဲ့သဘောချောတဲ့သဘောနုတဲ့သဘောမွတ်တဲ့သဘောဒါတိလိုက်ပြီးဆိုရင်ဒါပရမတ်တကယ်ပထူကြီးဒါတော့ပထူဓာတ်ကဘာလုပ်တယ်လဲသူ့ရဲ့ function ဘာလုပ်တယ်လဲလို့ဆိုရင်တဲ့ပထူဓာတ်ကအခြားသောဓာတ်အရာတွေကိုနော်တီးစရာမိစရာဖြစ်အောင်လို့သူကလှုပ်ပေးတယ် ဘာလုပ်ပေးတာလဲဒီစရာမိစရာဖြစ်အောင်လုပ်ပေးတာပါဗျာဒီမှာစောစောပြောပြီးပြီဒါသူကနေဂျာအလဲကနေဟိုရင်ထားပေးတာနော်ဒါတော့အဲ့ဒီဘထဝီတတာမရှိရင်ကျန်တဲ့ဓာတ်သုံးခုကဘာမှလေထဲမှာသွားပြီးတော့ဟောတော်တဲ့လောက်သလိုပဲအကုန်ပြုတ်ကျသွားမှာနော်ဒါတော့ဘထဝီတကမာမာခံတောင့်ထားပြီးတော့ဟောသူတို့ကအဲ့မှာလာမှီလို့ရတယ်နော်တို့မို့ဆိုလို့ရှိရင်သူ့မမှီစရာမရှိဘူးကျန်တဲ့ဓာတ်သုံးပါးကဒါတော့အဲ့ဒီဓာတ်သုံးပါးကျန်တဲ့ဓာတ်သုံးပါးမှီစရာဖြစ်အောင်လို့အမိယာလုပ်ပေးတယ် ဒါတော့အဲ့ဒီဓာတ်တွေကအားကောင်းတဲ့ခါကျတော့အဲ့ဒီဓာတ်အားကောင်းတဲ့အရာတွေမှန်သမျှကမာမာတောင်းတောင်းနော်ထက်ထက်ခံခက်ဒီခက်ခက်မာမာတွေဖြစ်လာတော့အဲ့ဒီအပေါ်မှာမှကြံတာတွေကလာအမိပြုတ်ရက်တည်ရတာဒါကြောင့်ပထဝီရဲ့ဓာတ်သဘောဒီအခြားသောအရာတွေကိုလာပြီးတော့မိခိုစရာဖြစ်အောင်လုပ်ပေးပါတယ်တဲ့ဒါတီယာကိစ္စသူ့ပေါ်မှာလာတီကြမိကြလို့သူကနေလုပ်ပေးတယ်နောက်တစ်ခါခံလင့်ဆောင်ခံလင့်ဆောင်ရေးအောက်ကနေပင့်ပြီးတော့ဆောင်ထားသလိုနော် ရေဟာနော်သွားပြီးတော့နော်မာတဲ့အရာတွေကိုသွားပြီးတော့မထားပါတော့6တော့နင်းနှင်းချလိုက်တယ်ဆိုရင်အပေါ်ပင့်ထားလို့ရလားမရပါဗျာရေခဲပြင်တော့မပြောနဲ့နော်ရေခဲရေခဲပြင်ကပထဝီပြန်ပြောင်းသွားပြီရေသက်သက်အကြည်ဓာတ်မှာနော်သွားပြီးတော့နင်းလိုက်ရင်6တော့ကြီးအောက်ကျွံကျသွားတာဒါတော့ပထဝီဓာတ်အားကောင်းပြီဆိုရင်တော့တွေ့တယ်မို့လား तू ကပင့်ထားတာဒါကြောင့်မလို့ခံလင့်ဆောင်ရေးဆိုအပေါ်ဆောင်ပေးထားတာတဲ့မကြသွားအောင်လို့အောက်ကနေခံပြီးဟေးငါပင့်ပေးထားစမ်းလို့မပြောဘူးလား ပြောပါတယ်ဗျာအေးကိုကြမသွားအောင်လေငါ့ကိုပင်ပေးထားဆိုသူ့ကိုမြောက်ပေးထားပင်ပေးထားခြိပေးထားလို့ပြောတာဒါတော့အရာဝတ္ထုတွေကိုအဲ့ဒီလိုမျိုးအောက်ကိုပြုတ်ကြမသွားအောင်သူကအောက်ကနေဆောင်ပေးထားတယ်တဲ့နော်ပေါ်လေးထင်သည်ဆိုတာကတော့ပထဝီဓာတ်အားကောင်းတဲ့အရာတွေမှာတစ်ခါတလေကြတော့ပေါ့တယ်တစ်ခါတလေကြတော့လေးတယ်နော်ဥပမာဂွန်းဝါဂွန်းဝါဂွန်းနော်ဝါဂွန်းကိုကင်ကြည့်တော့လက်နဲ့ကင်ကြည့်ရင်ဘာတွေ့လဲနူးညံ့တဲ့သဘောလက်နဲ့ကင်လိုက် အဲလောက်ပါပဲနဲ့ကိုကိုဝါလဲမြင်ဘူးသားနဲ့ဝါဝါရတောင်ဖတ်ဖူးခြင်းဖတ်ဖူးမှာနော်ဝါကင်ကြည့်လဲနုနုလေးရယ်ကဲဒါတော့အဲ့ဒီနုတာပါလေနုတာပထဝီဓာတ်ပထဝီဓာတ်နော်ဒါတော့ကောင်းပြီအဲ့ဒီပထဝီဓာတ်ဟောဒီဝါပွင့်လေးပေါ့နော်မှောင်မှောင်လေးကိုလက်ကနေကင်ပြီးအောက်ကိုချလိုက်ရင်ဘယ်လိုလေးကြမလဲလေตาလေးပေါ့ပေါ့ပါပါလေးနဲ့တွင်ကြမှာအဲဒါတော့ပထဝီဓာတ်မရှိဘူးလားလို့မေးရင် ရှိပါတယ်ဗျာဒါတော့အဲ့ဒီဝါကွန်းမှုတ်လေးတဲ့မှာရှိတဲ့ပထဝီဓာတ်ကဘာဖြစ်နေလဲသူကပေါ့ပေါ့တဲ့သဘောပေါ့တဲ့သဘောအဲဒါကြောင့်တစ်ခါတလေမှာပေါ့တဲ့သဘောရှိတယ်တဲ့နော်ပေါ့တဲ့သဘောရှိတယ်ဒါတိပေါ့တာတော့ပြောမနေနဲ့တော့အခုနေတွေပါတွေအိမ်ပေါက်ကလေးအိမ်အပေါက်ကလေးကနေပြီးတော့မှငါးပြားစီလောက်ကလေးအပေါက်ကလေးကနေပြီးတော့ဝင်လာပြီဆိုလို့ရှိရင်အဲ့ဒီနေပြဝိုင်းဝိုင်းလေးကနေပြီးတော့အမုံလေးတွေသွားနေတာမတွေ့ဘူးလားတွေ့ပါတယ်ခင်ဗျာဒီတိုင်းဆိုမမြင်ရဘူးနေပြောက်ကလေးထိုးမှအဲ့ဒီကနေတဆင့်သွားနေမှတွေ့ရတာ အဲ့ဒါလေးကြတော့ဘိုးတောင်ပေါ်သေးတယ်ခိုင်နော်သူတွေသေးတယ်အားလေးဘိုးတောင်ပေါ်သေးအဲ့ဒါမှဘသူမရှိဘူးလားလို့မေးတော့ရှိပါတယ်ဗျာအမလေးရှိလိုက်တဲ့ကောင်မှသူတို့လည်းပဲဒါမျက်စိနဲ့မြင်လို့ရရင်ယုတ်ကလစီ၈ခုကဖွဲ့ပြီးသားဖြစ်နေတာနော်အဲ့ဒါတော့ကောင်းပြီဒါသေးလေပေါ့လေပဲအဲ့လိုဒါတစ်ခါတလေမှပေါ့တယ်တဲ့ဘသူကြီးကပထဝီလို့အတန်ကြားတဲ့လေးတယ်မထင်နဲ့သူ့ရဲ့ရုပ်ဝတ္ထုကဘယ်မှာမှီတယ်လဲမှမူတည်တယ်နောက်တစ်ခုခုနဓာမွေးကြီးပြောကြပါစို့ဗျာနော်ဒါလက်နမီဆိုလေးတာဒါတော့အဲ့ဒီလိုလေးတာမျိုးကျတော့အောက်ကို ချလိုက်လို့ရှင်ဘာလုပ်သွားမလဲအောက်ကိုဆိုင်သူကလေးဆိုတော့မှအញ្ញံကြပါအញ្ញံကြသွားမယ်ဒါကင်ကြည့်တယ်စကြည့်တယ်နော်စကြည့်တော့လည်းမလေးဘူးလားလေးပါတယ်ဗျာလေးတာပေါ့လေးတာပေါ့နော်လေးတယ်အာဟိုတင်တောင်မတူဘူးဦးဇင်းတို့ကြောက်မှာကြောက်စိတ်ဖရားတဆူရှိတယ်တပေလောက်နော်ကျန်တဲ့ဖရားလည်းတပေလောက်ရှိတယ်ကျန်တဲ့ဖရားကတပေလောက်ကစကြင်ကြောက်ရိုးရိုးဟိုကြောက်စိမ့်ကတော့တည်တဲ့တဲ့ကြောက်စိမ့် အဲ့ဒါအဲ့နှစ်စုမကြည့်လို့ရှိရင်ဟိုဟိုကတပေလောက်ရှိတဲ့ဖះလက်တစ်ဖက်နဲ့သွားမလို့ရတယ်ဟိုကကြောက်စိမ့်ဖះတပေလောက်ကလက်ကိုနှစ်ဖက်နဲ့တခါအာပြုမရတာကဲအလုံးအရက်အတူတူပဲညံတော့အတူတူပဲဒါပေမဲ့တိတ်သီးစာကွာမသွားဘူးလားကွာပါတယ်ဖះကွာတဲ့ခါကျတော့အဲ့ဒီကြောက်ကြတော့ကြစ်ပြီးတော့လက်နေတဲ့ခါကျတော့မတာတော်တော်မပြရတယ်ဒီတပေလောက်ရှိတဲ့ညံတော့ဖះကိုတော်တော်ကိုလေးတာနော်ဒါကြောင့်ပထဝီဓာတ် အားကောင်းပြီးတော့အထက်မှာတိတ်တီးပြီးတော့နေတဲ့ခါကျတော့တဲ့တခါတလေကျရင်လေးတာထင်ရှားတယ်တခါတလေကျတော့ပေါ့တာလေးတွေထင်ရှားတယ်ဒါတော့ပထဝီဓာတ်မှာတခါတလေလေးတယ်တခါတလေပေါ့တယ်အလေးအပေါ့နှစ်မျိုးလုံးရှိတယ်တဲ့နော်ဒါတော့ကောင်းပြီဒါပထဝီရဲ့အဲတတ္တိမှာကိုဉာဏ်မှာ ထင်ရှားတဲ့နေရာတွေပေါ့လေဒါတော့ကောင်းပြီဈဉ္ဉဏ်လျှောက်တဲ့ခါမျိုးမှာအော်နောက်မှပြောမယ်ဒါမပြီးသေးဘူးနော်လားမပြီးသေးတော့နောက်မှပြောအောင်နော်ဒုတိယကိုဒီအာဘောဓကိုသွားစို့ဗျာအာဘောဓကလေး အာမြင်ရလားမှန်ပါဗျာအာမြင်နော်နံပါတ်1အာဘောဓာတ်ကိုသွားလိုက်နံပါတ်2အာဘောဓာတ်သည်အယီပျော်ဤယိုစီဤလေးကြဤထဆိုထိုင်းဤဝစီဤစေကဤဥတွဲဤလုံးခဲဤဟုသိလျင်ပရမအာဘောဓာတ်အစစ်ပေဒီအဲဒါစောစောကလိုပဲเนาะဒီအာဘောဓာတ်ဆိုတာက အမှန်ကဒီတာမန်တော့ရေကိုအာဘောလို့ခေါ်လိုက်တာမဟုတ်လားမှန်ပါဗျာအေးဒါတော့ဒီအာဘောရဲ့ဓာတ်ကိုနော်အခုပရမတ်ကိုနာမည်ပေးခြင်းတော့မြတ်စွာဘုရားဩအာဘောလို့ပြောလိုက်ရင်တော့ရေလူတိုင်းသိတယ်ဒါကြောင့်မလို့တကယ်အာဘောရဲ့တတ္တိပရမတ်တတ္တိကလည်းပဲရေလိုပဲနော်ပြောတတ်တဲ့သဘောစီးတတ်တဲ့သဘောပြီးတော့မှသူတို့တွေစုမိပြီဆိုလို့ရှိရင် လေးတဲ့သဘောရှိတယ်နော်ဆိုတဲ့အရာကမလေးဘူးလားလေးပါတယ်ဗျာလေးတယ်ဆိုရင်လေးတယ် ဒါကြောင့်မလို့လေးတဲ့သဘောရှိတယ်ပြီးတော့မှဒီအာဘောရဲ့တတ္တိကလည်းအဲ့ဒီဟာတွေကို အာဘောလွန်ကဲနေတဲ့အရာတွေမှာစိုးထိုင်းတိုင်းကြီးဖြစ်တယ်နော်စိုးထိုင်းတိုင်းကြီးဖြစ်တယ်ပြီးတော့စိုးထိုင်းရင်လားဆိုမဟုတ်ဘူးအဲ့ဒီအရာတွေပွားစီသေးတယ်ရေတွေဝင်လာများရင်ပွားမလားဘူးလားပွားပါနဲ့ဗျာပွားလာတဲ့ပဲပင်မောခဏခဏလောက်ဘူးမှာပါလားမှန်ပါဗျာပွားတွေ့ရမလားလို့ပြောတယ်ဒီရေစင်းလက်တော့ပဲပွားလာတာဒါတော့အဲ့ဒါပွားစီတယ်တဲ့ နော်အဲ့ဒါကိုနောက်တစ်ခါအမုံအမုံသဘောရှိရင် तू ကတစ်ခါဘာဖြစ်လဲဆိုအမုံကိုရင်းနေရောဟောတခုချင်းကတ်မသွားပြန်ဘူးလားစိတ်ကပ်ပါဗျာကတ်သွားတယ်နော်ဟိုဂျုံမုံကိုရင်းနေလောင်းလိုက်တော့ဒါရေရေထဲမှာဟိုဟာသူအဘောပါတာကိုအဲ့ဒီအဘောတက်ကနေဆွဲပြီးတော့တခါတည်းတွဲကတ်လိုက်တာဒါကြောင့်မလို့စေးကတ်တယ်ပူတွဲတယ်လုံခဲသွားတယ်ဒါကြောင့်မလို့ဒီဒီအမုံတွေဟာစောစောတုန်းကတမုံစီရှိနေတဲ့ဂျုံမုံတွေဟာရေလောင်းပြီးနှဲလိုက်တဲ့အခါကျတော့နောက်ဆုံးကျတော့ဘာဖြစ်သွားလဲအလုံးခဲဖြစ်မသွားဘူးလား ဖြစ်ပါတယ်ဗျာအတုံးကြီးဖြစ်သွားတယ်ဒါတော့ကောင်းပြီရေနော်ကိုမြင်နေရတဲ့ရေကိုတောက်နေတဲ့ရေအဲ့ဒါအာဘောအစစ်မဟုတ်ဘူးနော်အဲ့ဒါတုတ်တန်ရေလို့မှတ်တာဘာရေတဲ့လဲတုတ်တန်ရေပါဗျာတုတ်တန်နီးအရာခေါ်တဲ့ရေနော်လွယ်အောင်လို့တုတ်တန်နီးအရာခေါ်တာဒါပေမဲ့အဲ့ဒီရေခွက်ထဲရေအာဘောလားလို့ပြောရင်တော့ဘယ်လိုပြောမလဲအဲ့ဒါအာဘောဓာတ်တွေအများကြီးပါပါတယ်ဗျာ อืมရေကြီးကတော့အာဘောမဟုတ်ဘူးရေကရေကအာဘောမဟုတ်ပါဗျာအဲ तू ကနာမည်ပရိယေအဖြစ်ဟော तू မှမီနေလို့ပြောရတာဒါတော့ तू နဲ့တွဲနေလို့ပြောရတာတကယ်လို့ဒါရေကြီးကိုလက်ညှိုးထိုးအဲ့ဒါအာဘောပေါ့ကွာအာဘောတက်ကြီးပေါ့လို့ပြောလို့ရှင်တော့အဲ့ဒါတွတ်တွတ်ခေါင်မာရောဘာဖြစ်လို့လဲပရမတ်မှာ ချိန်လို့တွဲလို့ကိုင်းလို့နော်ဟော တိုင်းတာလို့မရဘူးလေဟုတ်တော့မလားတိုင်းတာလို့ဒါတော့အဲ့ဒီထဲမှာမှာ ရေဆိုတဲ့ထဲမှာမှ तू ကတတ္တိကရှိတယ်။ဘာတတ္တိလဲလို့မေးရင်နော်အဲ့ဒီအာဘောတတ္တိလေးအဲ့ဒီအာဘောတတ္တိကလေးပါတဲ့အတွက်ကြောင့်မလို့ထိုတဏ္ဍိယခေါ်တဲ့မြင်းနေရတဲ့ရေကိုထက်လဲလို့ရှိရင် အခြားသောအရာဝတ္ထုတွေကပျော်နေတယ်။တနည်းအာဘောဓာတ်ဖွဲ့စည်းမှုများတဲ့အရာဒီပျော်ဆင်းတယ်။နော်အာဘောဓာတ်ဖွဲ့စည်းမှုများတဲ့အရာဒီရိုးဆင်းတယ်။အေးပြီးတော့မှတခါအဲ့ဒီဖွဲ့စည်းမှု ဖွဲ့စည်းမှုကအဲဒီရင်ဖြစ်လို့ရှိရင်ဖွဲ့စည်းမှုကနေများလာလို့ရှိရင်တဖြည်းဖြည်းအဲ့ဒီနေရာကြီးဥပြီးတော့မှယိုစီးလာတယ်တဖြည်းဖြည်းနဲ့ယိုစီးလာတယ်ဥပမာပြောရမယ်ဆိုလို့ရှိရင်တစ်ခါတလေဆိုလို့ရှိရင်ဟောသွတ်မိုးတွေမှာအပေါ်ကနေအေးတဲ့ခါကျတော့သွတ်မိုးတွေမှာအပေါ်ကနေနှင်းနေရှိလို့ရှိရင်အောက်ကိုရေတွေအီးပြီးတော့မကြလာဘူးလားကြပါတယ်ဗျာကြလာတယ်နော်ကြလာတယ်အဲ့ဒါတော့ပထမကချွေးပြန်လာတာ ရွှေ့ပြန်ပြီးတော့တဖြည်းဖြည်းနဲ့အမုံလေးတိတိလေးဗရမစိုးနေတယ်မျက်နှာပြင်စိုးတယ်နောက်တော့တဖြည်းဖြည်းနဲ့အမုံလေးတွေဖြစ်သွားတယ်အဲ့ဒါနေပြီးတော့ရေတွေဥပြီးတော့အောက်ကိုစီးကြပါရော့ဒါတော့ရေအဲ့ဒါဒါအာဘောရဲ့ဟိုတဲ့ငါကတကယ်စုစည်းပြီးတော့ကြတော့ရေဖြစ်ပြီနော်မြင်လို့ရတဲ့ရေဒါပေမဲ့အဲ့ဒီလိုဓာတ်တတိအဖြစ်ပြောင်းပြောင်းပြောင်းလာတာယူစီးတတ်တဲ့သဘောလေးကအာဘောအဆက်နော်အေးဖွဲ့စည်းပြီးလို့မြင်ရတဲ့ဟာကြတော့ဒါတောက်တဲ့ရေဖြစ်သွားပြီကိုင်းနဲ့ဆေးတဲ့ကြောတဲ့ရေဖြစ်သွားပြီဒါကတော့ဒါကဟောပညာရေတုတ်တန်နိယခေါ်တဲ့ရေ အဘိဓမ္မာနိယခေါ်တဲ့ရေကဒါကိုပြောတာမဟုတ်ဘူးအဘိဓမ္မာနိယခေါ်တဲ့အာဘောကအဲ့ဒါမဟုတ်ဘူးတတ္တိကလေးတက်တက်ကိုပြောတာပြီးတော့တခါအာဘောဓာတ်များတဲ့အရာတွေမှာလေးတယ်အလုံးသိကြတယ်နော်ကြောက်ဖြုံပြီးပြီးခုကားစားဆိုတအားလေးတယ်အဲ့ဒါယူတခါတည်းထားလိုက်ခါတည်းနောက်တော့တဖြည်းဖြည်းနဲ့တဖြည်းဖြည်းနဲ့ရှုပ်အထူးချင်းဘူးစည်းပေါ့လေနော်ထားလိုက်ထားလိုက်ထားလိုက်ကြာတော့666အထက်ကဟာကြီး6တော့နောက်တော့အခောက်ကြီးပဲကောက်ကောက်ကောက်ဖြစ်နော်ခေါ်တော့ကတော့မနဲ့မှာတာဘူးစည်းတစ်လုံးဆိုရင်နောက်တော့6လဲ6ရောက်မာကြည့်တော့ပေါ့ပေါ့ပါပါ အေးခုကစားတော့ကတော့ဘာဖြစ်နေလဲလေးပါတယ်ခင်ဗျာလေးတယ်အဲ့ဒါဘာဓာတ်တွေများနေလို့လဲအာဘောဓာတ်တွေများလို့အာဘောဓာတ်များတော့လေးတယ်လို့ပြောတာနော်ဒါတော့အဲ့ဒီအာဘောဓာတ်တွေကတတ္တိတွေညံ့တတ္တိတွေပျော်ပြီးတော့မှအားကျတော့အာဘောဓာတ်တတ္တိတွေညံ့ပြီးတော့နော်ဒီပထဝီဓာတ်တွေကတခါပြန်ပြီးတော့တိုးပွားလာတယ်နော်အာတေဇောတို့ဘာတို့ရဲ့ဒီပူလောင်မှုကြောင့်ရင့်ကျစ်စေမှုကြောင့်သူကမာပြီးတော့ခြောက်သွားတဲ့ခါကျတော့ကင်ကြည့်တဲ့ခါကျတော့ကောက်ကောက်ကောက်ကောက်နဲ့အဲ့ဒါကျတော့မာကြောတဲ့ပထဝီက ပေါ်မလာဘူးလားပေါ်ပါတယ်ဗျာပေါ်လာတယ်အခုနကစောစောတုန်းကစိုးထိုင်းနေတဲ့ယူစီးတတ်တဲ့နော်အာဘောဓာတ်တတ္တိတွေက6ခန်းသွားတယ်သူကတတ္တိပြော့သွားတယ်လို့ခေါ်တယ်မပြောက်ဘူးနော်မပြောက်ဘူးမယုံလို့ရှင်အဲ့ဒီဘူးတော်ကိုပဲတစ်ခါပြန်ပြီးတော့အစိုးအတိုင်းရှိတဲ့နေရာမှာပြန်ထားကြည့်ပြန်ပွားလာတယ်နော်ပြန်ပွားလာတယ်အဲ့ဒါဘာဖြစ်လဲဆိုပြန်ပြီးတော့အဝါအာဘောဓာတ်တတ္တိကပြန်ပြီးတော့ဟောအားကောင်းလာတာဒါတော့ပွားလာမယ်နော်ပြီးတော့မှတခါအာဘောကဘာလုပ်သေးတယ်လဲဆိုရင်အရာဝတ္ထုတွေကို နော်စစ်ကပ်ပေးတယ်ပူတွဲပေးတယ်ဒါတော့စစ်ကပ်ပူတွဲပေးတယ်ဆိုတော့ तू ကဒီနေရာမှာစောစောကပြောတဲ့ဟာလေးပဲထပ်သွားမှာပေါ့လေနော်ဘလို့လဲဆိုလို့ရှိရင်အဲ့ဒီပထဝီကိုအလယ်မှာထားကျန်တဲ့ဓာတ်သုံးခုကိုသူ့မှာလာပြီးတော့ပေါင်းဆက်တယ်ဆိုလို့ရှိရင်အဲ့ဒီ၄ခုနော်၄ခုပေါင်းစည်းပြီးတော့တွဲလို့ရအောင်လို့အဲ့ဒီ၄ခုတစ်ခုနဲ့တစ်ခုဒီလိုနော်တစ်ခုနဲ့ဒီလိုတွဲလို့ရအောင်လို့အဲ့ဒါဘသူကတွဲပေးတာလဲဆိုရင်အာဘောကတွဲဆက်ပေးတာဘသူကတွဲဆက်ပေးလဲ အာဘောကပါဗျာအာဘောကတွဲဆက်ပေးတာတကယ်လို့သာအာဘောဓာတ်မရှိရင်တဲ့အဲ့ဒီဓာတ်၄ပါးဒီပထဝီဓာတ်ကအောက်ကတောင့်ကမယ်မဲ့ပထဝီကတတ်တတ်အာဘောကတတ်တတ်ဒေဇောတတ်တတ်ဝါရောတတ်တတ်ကွဲထွက်သွားမယ်ကွဲထွက်သွားရင်ယုတ်ကလစီတစ်ခုမဖြစ်တော့ဘူးနော်ဒါကြောင့်မလို့ယုတ်ကလစီတွေကွဲမသွားအောင်လို့တွဲပေးတယ်အဲ့ဒါကိုပဲစေးကပ်ပြီးတော့ပူးတွဲတယ်လို့ဒါပြောတာနော်ဒါတော့အဲ့ဒီတော့အဲ့ဒီတတ္တိကလေးနဲ့စပြီးတော့မှသူယုတ်ကလစီလေးတွေဖြစ်လာတာဒါကြောင့်မလို့ အဲ့ဒါကမြင်ရတဲ့အဆင့်မဟုတ်ဘူးတတ္တိအဆင့်ပဲရှိသေးတယ်အဲ့ဒါနဲ့အားကောင်းလာမှတဖြည်းတဖြည်းဖြည်းနဲ့နော်အမုံအမွားလေလွန်လေးတွေဖြစ်လာတာဒါတော့အဲ့ဒီလိုမျက်စိနဲ့မြင်ကောင်းနော်မှန်ဘူးတွေနဲ့ကြည့်လို့မြင်ပြီဆိုရင်တော့အဲ့ဒါသူပညာဖြစ်သွားပြီအဲ့ဒီပညာအတုံးခဲလေးတွေဖွဲ့စည်းလို့ရအောင်ဘသူကဖွဲ့ပေးလိုက်တယ်လဲဆိုတော့အာဘောဓာတ်ဖွဲ့ပေးတာဘသူကဖွဲ့ပေးလဲအာဘောဓာတ်ကဖွဲ့ပေးတာပါအာဘောဓာတ်ကဖွဲ့စည်းပြီးတော့မှကွဲမတော့ဖွဲ့စည်းကြတော့အတောက်အလုံးခဲအတုံးအတုံးအတက်တွေဖြစ်သွားတယ် ဒါကြောင့်အဘောဓာတ်ဒီဘာလို့ပေးတယ်လဲဆိုရင်ယုတ်ကလမှုံတွေကိုအခြားဓာတ်၃ခုပေါ့နော်လေးခုလုံးမဲ့ဆိုကြပါစို့အာဘောသူကိုယ်တိုင်ရဲ့နော်ပထဝီရဲ့တေဇောရဲ့ဝါယောရဲ့သူကိုယ်တိုင်အာဘောရဲ့၃ခုလုံးကိုတစ်ခုတည်းလို့ပေါင်းပလိုက်တာတစ်ခုတည်းလို့ပေါင်းပလိုက်တာနော်ဒါကြောင့်မလို့ဒီသတ္တရောမဟာဗုဒ္ဓနော်အညမညာပစ္စေနာပစ္စယောသတ္တရောမဟာဗုဒ္ဓနေတ္တယပစ္စေနာပစ္စယောလုံးပါဘူးလား ပါပါတယ်ဖေယအဲရွတ်တာရွတ်နေတာအတိပဲသိချင်မှသိမယ်အဲ့ဒါပြောတာအဲ့ဒါပြောတာတွေ့တယ်မဟုတ်လားတစ်ခုနဲ့တစ်ခုကအမိပြုတ်ပြီးတော့မှအဲတစ်ခုနဲ့တစ်ခုအညာမညာသဘောတတ္တိနဲ့တွဲနေကြတယ်နော်တစ်ခုနဲ့တစ်ခုဒါသူကိုကိုသူသူ့ကိုကိုဆပ်ဖို့လို့ကိုသူဆပ်ဖို့လို့အဲ့ဒီနည်းနဲ့နော်တနည်းအားဖြင့်သူ့ကိုမီကိုသူမီနေတရားသဘောနဲ့အဲ့လိုနေကြရတာခွဲလို့မရဘူးဒါဇာတတဲ့နော်ဒါဇာတဆိုတာကဖြစ်တော့ကတူလို့လဲအတူတူဖြစ်ခဲ့တာ နော်ဆက်တတော်မဘုဒ္ဓသာသတာပြည့်စင်တာပြည့်စုံပါရမလားပါပါတယ်ခင်ဗျာအေးဒါတော့ဖြစ်တော့ကတည်းလို့သူကလေးခုလုံးတပြိုင်တည်းဖြစ်ရတယ်ပထဝီကအရင်ပေါ်မယ်ပြီးမှအာဘောတိဇောနော်ဝါရောလာမယ်ဒီလိုမဟုတ်ဘူးသူတို့လေးခုလုံးဘာဖြစ်ရလဲအတူတူတပြိုင်တပြိုင်တည်းဖြစ်လာတာဒါကြောင့်သူတို့အချင်းချင်းမှီပြီးတော့တီးနေရတယ်အဲ့ဒါလို့တီးလို့ရအောင်ဒီဓာတ်လေးခုဒီလိုတွဲတီးလို့ရအောင်ဘသူကတွဲပေးတာလဲလို့ဆိုတော့အာဘောဓာတ်ကပါဗျာအာဘောဓာတ်တွဲပေးတာအာဘောဓာတ်ကတွဲပေးဒါကြောင့်မလို့ တွဲပေးတတ်တဲ့တတ္တိရှိတယ်တဲ့အဲ့ဒီဟာတာမရှိရင်အဲ့ဒီဓာတ်ဓာတ်မုံနေဒီဓာတ်အခြားဓာတ်သုံးပါးဒီတွဲလို့မရဘူးကွဲထွက်သွားမယ်တဲ့ဒါတော့အဲ့ဒီလိုမျိုးညံထဲမှာထင်ရင်ဆိုတော့ဒါကပရမတ်ဖြစ်သွားပြီနော်ညံထဲမှာအဲ့ဒီလိုမျိုးထင်ပြီဆိုလို့ရှိရင်တော့တဲ့ဒါဒီယောဂီဒီအာဘောရဲ့ပရမတ်သဘောစစ်စစ်ကိုညံထဲမှာမြင်တာပါတဲ့ရေခွေကြီးကင်ဒါအာဘောဖို့လို့တော့သွားမလုံးနဲ့ဒါကတော့တုတ်တန်နိယဟုတ်တယ်အဘိဓမ္မာနိကြဟုတ်ပါမလား မဟုတ်ပါဗျာမဟုတ်တော့ဘူးအဘိဓမ္မာနည်းရဲ့အဲ့ဒီပျော်ရတဲ့သဘောယိုရတဲ့သဘောစီးရတဲ့သဘော လေးရတဲ့သဘောထိုင်းတဲ့သဘောပွားစီးတဲ့သဘောစိကတ်တဲ့သဘောတွဲတဲ့သဘောဒါလေးကိုဒါကတကယ်အစစ်ပရမတ်နော်ဒါကလည်းဉာဏ်နဲ့ပဲသိနားလည်လို့ရတယ်ဒါတော့ဟောဒီမှာဒီဆရာတော်ကြီးရဲ့မာစီဆရာတော်ကြီးရဲ့ဆောင်းမုတ်ကလေးကပူဇော်ကြည့်လိုက်ပါဦးမြတ်အာဘောအာဘောအီတနည်းယိုစီးတမီဆိုဆိုတိုင်းဖွင့်ထွားတုပ်ပွားစီသည် စေကပ်ပိုးတွဲလုံးခဲထင်သည် အာဘောဓတိမှတ်မြတ်ယောဂီအဲဒါနော်ရှင်းလုံးဘွက်ကဗျာလေးပါဗျာဆိုလိုကောင်းပါတယ်သူကနော်သူ့ရဲ့ဟာလို့ဆောင်းပုတ်ကလေးလှုပ်ပေးထားတာသူ့ရဲ့လက္ခဏာကအရေးဆိုတော့ပျော်တတ်တဲ့သဘောရှိတယ်တဲ့နော်ပျော်တတ်တဲ့သဘောရှိတယ်ပြီးတော့မှယိုစီးတယ်သူကအတွင်းထဲမှာဖွဲ့စည်းမှုများတဖြည်းဖြည်းနဲ့ဥပြီးတော့မှ အောက်ကိုယိုစီးကြလာတာနော်ဒါကြောင့်မလို့ သူကအရေးတနည်းယုတ်စီးတနည်းဆိုယုတ်စီးတယ်ဆိုတာသူတို့အတွင်းထဲမှာဖွဲ့စည်းမှုများလာရင်အာဘောရဲ့တတ္တိတွေများပြီးတော့တဖြည်းဖြည်းနဲ့အပြင်ကိုသူကစိမ့်ထွက်လာတာအဲ့ဒီစိမ့်ထွက်လာရင်တော့ဟုတ်တယ်ဒီနေ့ကိုဟိုကိုမျက်စိနဲ့မြင်ရတဲ့ရေဖြစ်သွားပြီအဲ့ဒီမထွက်သေးခင်မှာတတ္တိအဖြစ်အတွင်းထဲမှာလွန်ကဲပြီးတော့ဖွဲ့စည်းလာတဲ့ဟာကတကယ်ပရမတ်အစစ်ဖွဲ့စည်းမှုအဲ့တော့အဲ့ဒီတတ္တိကြောင့်မလို့ရေတွေကအတုံးခက်တွေဆိုတတ်တွေဖြစ်ပြီးတော့ရေလေးကဥပြီးတော့အောက်ကိုတွဲကျ ယိုကျလာပြီဆိုရင်တော့ဒါကပြဉ္ညာဖြစ်သွားပြီတုတ်တန်နိယခေါ်တဲ့ရေနော်ပြီးတော့မှဆိုထိုင်းတယ်ဆိုထိုင်းတဲ့အတွက်ကြောင့်အဆိုထိုင်းမှုနဲ့တွေ့တဲ့အယုဝတ္ထုပစ္စည်းတွေဒီပွာလာတယ်နော်ပွာလာတယ်စောစောပြောသလိုဘဲကြီးရေစိတ်သလိုပဲဒါတော့တိုးပွားစေသည်ဟုတ်တယ်လေဒါတော့ဟောဟိုတည်းလောက်တဲ့ခါတွေကြည်ပါလားရေစိမ်းရတဲ့ခါတွေအကုန်လုံးပွားပွားလာတာရေစိမ်းတော့တိုးပွားလာတာစစ်ကပ်ပူးထွက်လုံးကတ်တင်စစ်ကပ်တယ်ပူးတွဲတယ်အလုံးအခဲ နော်ဒါတော့အမုံတွေဆိုလို့ရှိရင် ရေနဲ့ရောပြီးတော့ဖြော်ဆက်လိုက်လို့ရှိရင်သူတို့ကသူတို့တစ်ခုနဲ့တစ်ခု စီးကပ်သွားတယ်ပြီးတော့တွဲသွားတယ်ပြီးတော့အလုံးခဲကြီးဖြစ်သွားတယ်ဒါတော့ရှင်တုံးဒီပင်လည်းရဲ့နော်ရှင်တုံးဒီပင်လည်းရဲ့သူ့ကိုကြိတ်ပြီးတော့မှနော်ဟိုလှုပ်လိုက်တဲ့ခါအမုံဖြစ်အမုံပြောင်းမသွားဘူးလားပြောင်းပါတယ်ဗျာပြောင်းတယ်ရှင်ရှင်တုံးအချောက်ကြီးတို့ကြိတ်လိုက်တော့ဒါအမုံလေအဲ့ဒီအမုံကမှတခါရေလောင်းရေလောင်းလိုက်တော့ဟော စောစောကတမုံလေးချင်းမနုနုလေးဖြစ်နေတဲ့ဟာလေးကစိတ်ကမသွားဘူးလားစိတ်ကပါတယ်ဗျာအဲအဲ့ဒါကြတော့အဲ့ဒီအမုံထဲမှာစောစောကနော်မြေကြီး6နေတုန်းကငုတ်သွားတဲ့အာဘောဓာတ်ကပြန်ပေါ်လာတာဒါကြောင့်မလို့တစ်ခါတလေတစ်ခုအားကောင်းရင်တစ်ခုကငုတ်သွားတယ်နော်ပထဝီဓာတ်တို့တေဇောတို့အားကောင်းနေအာဘောတို့ကအာဘောဓာတ်ကငုတ်သွားရောအာဘောဓာတ်အားကောင်းတော့ပထဝီဓာတ်တို့ဘာတို့ကပြော့သွားညတစ်ခါငုတ်သွားပြန်အဲ့လိုတေဇောတို့ကငုတ်သွားတယ်ဒါတော့သူတို့ကအခု အာဘောဓပြန်အားကောင်းတဲ့ခါကျတော့ပြန်ပြီးတော့နော်တွဲသွားတယ်ပူပူတွဲသွားတယ်ပြီးတော့ဘာဖြစ်လဲဆိုအလုံးခဲကြီးပြန်ဖြစ်သွားတယ်နော်ဒါတော့အဲ့ဒီအလုံးခဲဖြစ်အောင်ဘသူကနေဖွဲ့စည်းပေးလိုက်တာလဲဆိုရင်အာဘောဓကပါဗျာအာဘောဓဒါတော့အာဘောဓရဲ့ပရမတ်သဘောဟာအဲ့ဒါပဲတဲ့အာဘောဓတိမတ်မြတ်ယောဂီဆိုအာဘောဓအဆက်ကဒါပဲတဲ့နောက်တစ်ခုသွားကြစို့တေဇောတဲ့နံပါတ်3ဒါလေးဖတ်ကြစို့ဗျာ တေဇောဓာတ်သည်တေဇောဓာတ်သည်ပူဤနွေးဤအေးဤရင်းကျက်စေဤပေါ်တက်စေဤဟုသိလျင်ပရမတ်တေဇောဓာတ်အစစ်ပေတိအဲဟုတ်ပြီအဲ့တော့တေဇောလို့ပြောလို့ရှင် လူတွေကမိတော့ကြီးပဲသွားမြင်နေတာနော်ဒီမိကိုတေဇောလို့ပြောတယ်ဒါတော့သူကပရိယေအဖြစ်မကင်းရမကင်းကြောင်းတော့မိကိုတေဇောလို့တော့ပြောလို့ရတယ်နော်ဘာဖြစ်လို့လဲဆိုတော့ ယဉ်ကျစ်စေတတ်တဲ့တတ္တိကမိထဲမှာပဲရှိတာနော်ယဉ်ကျစ်စေတတ်တဲ့တတ္တိကမိထဲမှာရှိတော့သူကဟောမိကိုတေဇောလို့ခေါ်လိုက်တာဒါကြောင့်အပြင်ပလောကမှာပူတဲ့အရာကို တေဇောမိကိုတေဇောလို့ခေါ်တယ်ဒါတော့တေဇောတက်ကဘာလို့ပေးတယ်လဲဆိုလို့ရှိရင် तू က तू तू ကပူအောင်လုပ်ပေးတယ်နှွေးအောင်လုပ်ပေးတယ်အေးအောင်လုပ်ပေးတယ် तू ကြသွားအေးသွားတာလေနော် तू ကြသွားအေးသွားအေးအောင်လုပ်ပေးတယ်ပြီးတော့ तू နဲ့ထိဆက်တဲ့အရာတွေကိုရင့်ကျက်အောင်လုပ်ပေးတယ် ဟောရင့်ကျက်အောင်လုပ်ပေးတယ်ပြီးတော့တခါတေဇောရဲ့တတ္တိက အခြားအရာတွေကို तू ကပေါ့တက်အောင်အပေါ်တက်တဲ့ vertically ပေါ့နော်ဒီလိုမြောက်တက်သွားအောင် तू ကကန်ပေးတယ်ဒါတော့အဲ့ဒီအဲ့ဒီတတ္တိလေးကတေဇောတပရမအစစ်သို့တော့မြင်းနေရတာမိကြတော့တေဇောတပရမအစစ်မဟုတ်ဘူးသဘောတူလို့နော်တကယ်မိမြင်နေရတဲ့မိတော့မိတော့ကြီးတဲ့မှာမိတော့ကြီးသွားတို့ကြည့်နော်အေးဟိုပူတယ်နော်မိတော့နာကလာရင်နှွေးတယ် အဲ့ဒီမိသည်နော်သူနဲ့ထိတဲ့အရာတွေကိုထားပါတော့ဟင်းတွေပါတယ်ဆိုရင်ကြက်စီတယ်ရင့်ကြက်စီတယ်အုတ်တွေပါတယ်လည်းကြက်စီတာပဲဟုတ်တော့မလားမြေကြီးကနေပြီးတော့အုတ်ခိုက်ဖြစ်သွားတယ်အဲ့လိုကြက်စီတယ်ဒါတော့အဲ့ဒီမီးကနေပြီးတော့အခြားအရာတွေကိုပေါ့စေတယ်မယုံလို့ရှိရင်မီးပုံးပြန်လွတ်ကြည့်အပေါ်တက်သွားလိမ့်မယ်ဟုတ်တော့မလားလို့ဒါပေါ့တက်စေတာအဲ့ဒီတော့အဲ့ဒီလိုမျိုးဖြစ်အောင်လို့ဒီမမြင်ရတဲ့တတ္တိနဲ့နော်သူကအာတကယ်ပရမတ်ကြတော့ မျက်စိကမမြင်ရဘူးတတ္တိအနေနဲ့ပဲနားလည်လို့ရတယ်ဒါကြောင့်မလို့အဲ့ဒါကိုသဘောသဘောဆိုအဲ့ဒါကိုပြောပြတာသဘောလေးပဲเนาะဒါတော့ပူတတ်တဲ့သဘောအေးတတ်တဲ့သဘောအဲ့ဒါလေးကတေဇောတအစစ်ပါပြီးတော့မှအဲ့ဒီတေဇောတသည်အခြားသောအရာတွေကိုယဉ်ကျက်စေတယ်เนาะယဉ်ကျက်စေတယ်ယဉ်ဆိုတာကเนาะတဘာဝအဖြစ်เนาะဥဒုတေတဘာဝအဖြစ်ဆိုလို့ရှင်ထားပါတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့တက်မဲ့လို့ဆိုရင်ယဉ်ကျက်မလာဘူးလား ရက်မလာဘူးရက်ရက်လာတာအဲရက်လာတာနော်တဖြည်းဖြည်းနဲ့ရက်လာတာအဲ့ဒါကဥတုကြောင့်ဖြစ်တဲ့အရက်မျိုးအေးလူတွေဘာတွေကြတော့ဟင်းချစ်တယ်ဆိုလို့ရှိရင်ဟင်းကိုမီးထည့်ပြီးတော့ချစ်တော့အချစ်ခံရတဲ့အသားတွေငါးတွေကတဖြည်းဖြည်းနဲ့ကြက်မလာဘူးလားကြက်ပါတယ်ဗျာဒါကတော့လူတွေဘယောကကြောင့်ကြက်တာမျိုးသို့တော်လည်းပဲသူတို့နှစ်ခုကသဘောတူပါတယ်ဒါကြောင့်ရက်ကြက်တယ်လို့သုံးတာဒါတော့မိကမိအဲတေဇောဆိုတဲ့တတ္တိကဘာလို့စေတယ်လဲဆိုရင်အရာဝတ္ထုတွေကိုပေါ့အောင်လဲလုပ်ပေးတယ်ဒါကြောင့်မလို့နော် အပေါ်ကိုတက်တဲ့အရာတွေဟာမီးနဲ့ပဲတက်လို့ရတယ်အာဂါသသွားတာတွေကြည့်ပါလားလို့နော်အာဂါသကိုသွားတဲ့ဟာတွေဒါတွေအဲ့ဒီဓာတ်တွေနဲ့ကန်တက်ရတာတေဇောဓာတ်နဲ့ကန်တက်ရတာမိဘုံမြလှုပ်တာလေတေဇောဓာတ်နဲ့ကန်တက်ရတာနော်အဲ့ဒါကိုပထဝီဓာတ်တွေအာဘောဓာတ်တွေသွားထည့်လေအောက်ပြုတ်ကြမှာနော်အောက်ပြုတ်ကြမှာဒါတော့ဓာတ်ကိုဖွဲ့တဲ့အခါမှာအပေါ်ကိုပော့ကန်တက်စေတတ်တဲ့ဟာနဲ့နော်ဒါတော့အပေါ်တန်တက်ဖို့ဆိုလို့ရှိရင်တေဇောနဲ့ဝါယောကတွဲပြီးတော့အလုံးလုံးအဲ့ဒါကြောင့်မလို့အပေါ်တက်သွားတာ ဒါကြောင့်မလို့သူကပေါ့တစ်စေတတ်တဲ့တတ္တိရှိတယ်တဲ့အဲ့ဒီလိုမျိုးပေါ့စေတတ်တဲ့တတ္တိရင့်ကျစ်စေတတ်တဲ့တတ္တိနော်နှွေးစေတတ်တဲ့တတ္တိပူစေတတ်တဲ့တတ္တိကလေးကတက်တက်ကလေးကဒါလည်းရဲ့တေဇောပရမတ်လို့ခေါ်ပါတယ်တောက်နေတဲ့မိကတေဇောမဟုတ်ဘူးသူကအဲ့ဒီတေဇောရဲ့တတ္တိကအဲ့ဒီမိထဲမှာကိန်းနေလို့ရှိနေလို့မိကိုတေဇောလို့ခေါ်တာတုတ်တန်နိယမှန်တယ်အဘိဓမ္မာနိယသူပရမတ်အစင်မဟုတ်ဘူးဒါပညာကြီးပဲနော် ဒါတော့ဒါလေးကိုအောက်မှာဖတ်ကြည့်အောင်များသူရဲ့ဆောင်ဖို့လေးဒါလေးတေဇောတေဇောအပူအနှွေးအေးတမီပူငွေ့ပေးလျက်ရင့်ကျက်စေသည် နူးညံ့ပျော့ပြောင်းဆင်လောင်းပေးသည် တေဇောဒတိမမြတ်ယောဂီအဲဟုတ်ပြီတေဇောဆိုတဲ့သဘောတည်းတဲ့ပူရအပူတေဇောရှိတယ်အနှွေးတေဇောရှိတယ် အေးတေဇောရှိတယ်နော် तू က तू ကအငွေ့ဓာတ်ကိုပြောတာဒါတော့အဲ့ဒီအဲ့ဒီဓာတ်တတ္တိကတဲ့ပူငွေ့ပေးလျက်နော်ပူတဲ့အငွေ့တတ္တိကိုပေးပြီးတော့အခြားအရာတွေကိုယဉ်ကျစ်စေတယ်ဘာဖြစ်စေလဲယဉ်ကျစ်စေပါလေခင်ဗျယဉ်ကျစ်စေတယ်လေကဲကျက်မကြီးဥရမလားလို့မှန်ပါကျက်မကြီးဥတဲ့ခါကျတော့ကျက်မကြီးရဲ့ခန္ဓာကိုယ်မှာရှိနေသူ့ရဲ့ body temperature နဲ့နော်ကျက်ဥကိုဒီအပူဓာတ်ပေးတဲ့ခါကျတော့ဘာဖြစ်လာလဲဆိုရင်တဖြည်းဖြည်းတဖြည်းဖြည်းနဲ့အရေးတွေမခံဘူးလား အရေးခမ်းပါတယ်ဗျာအရေးခမ်းပြီးတော့တဖြည်းဖြည်းနဲ့ဥကုံကပါလာတယ်အရေးကခမ်းလာတယ်အတွင်းထဲမှာရှိနေတဲ့သားလေးကတဖြည်းဖြည်းနဲ့အကြီးကြီးကနေပြီးတော့တားတဲ့အဖြစ်ပြောင်းပြီးတော့အကောင်လေးဖြစ်လာတာအဲ့ဒါတဖြည်းဖြည်းနဲ့ရင့်ကျက်လာတယ်လို့ခေါ်တယ်နော်နောက်ပြီးတော့တစ်ခါအုတ်ခဲမိဖုတ်တယ်အုတ်ခဲမိဖုတ်တော့မြေကြီးတဲ့မြေကြီးခဲဘွားနဲ့အုတ်ခဲမိဖုတ်တော့တဖြည်းဖြည်းတဖြည်းဖြည်းနဲ့မြေကြီးရောင်ကနေပြီးတော့မှတဖြည်းဖြည်းတဖြည်းနီးမလာဘူးလားနီးပါတယ်ဗျာနီးပြီးတော့တော်တော်ကြီးကိုတခါတည်းရဲရဲတောင်းနီးမလာဘူးလား မှန်ပါဗျာနီးပါနီးလာတော့ခါကြတော့ကဲအဲ့ဒီจิตစေတတ်တဲ့တတ္တိကအုတ်ခဲကိုจิตအောင်လုပ်တယ်ဒါတော့အဲ့ဒီတတ္တိကလေးရှာလို့ရလားရှာလို့မရပါဗျာမရဘူးအဲ့ဒီတတ္တိကြောင့်မလို့จิตနေတဲ့အုတ်ခဲကြတော့မထင်ရှားဘူးလားထင်ရှားပါတယ်ဗျာထင်ရှားတယ်အဲ့ဒီအပူဓာတ်ကြောင့်မလို့ဩကြက်သွားတာပဲဒါတော့မျက်လုံးနဲ့တချို့ကမျက်လုံးနဲ့မြင်သိတယ်ဒါတော့ရက်လောက်ပြီကွာဒါကြက်လောက်ပြီနော်တချို့ကအယောင်ကြည့်ပြီးတော့မှဒါရက်နေပြီ နော်အသီးတွေဆိုလို့ရှိရင်အသီးရဲ့အယောင်ကြည့်ပြီးတော့မသိဘူးလားသိပါတယ်ခင်ဗျာသိတယ်ဒါရင့်နေပြီနော်ကဲကောင်းပြီတချို့အရာကြတော့မျက်လုံးနဲ့ကြည့်လို့မသိဘူးမျက်လုံးနဲ့ကြည့်လို့မသိတော့တခါတကြတော့ကင်ကြည့်လိုက်ရတဲ့အတွင်းထဲမှာနတ်တယ်မနတ်ဘူးကြက်တယ်မကြက်ဘူးอ่ะဥပမာထမင်းအိုးလေးဖွင့်ပြီးတော့လက်ညှိုးလေးနဲ့ကင်မလုပ်တာလဲကြက်လားမကြက်လားအဲမျက်လုံးလေးနဲ့ကြည့်ပြီးတော့ဗောဘာလို့မအိုးဖွင့်ပြီးတော့ကင်ကြည့်တယ်လဲ မသိမသိကြလို့ပါဗျာဟုတ်တယ်တချို့ဟာတွေကမျက်လုံးနဲ့ကြည့်လို့မတေကြက်ကြက်မှမသိကြဘူးဒါကြောင့်မလို့တခါတည်းကြလဲကြက်တယ်လို့ထင်ပြီးတော့မှမစမ်းမဲနဲ့အိုးကချလိုက်တော့အတွင်းထဲမှာဇင်းဆက်တာမကြံဘူးလားကြံပါတယ်ဗျာအေးအဲ့ဒါကမကြက်တာပဲနော်ဒါကြောင့်မလို့တခါတလေမှာမျက်လုံးနဲ့ကြည့်ရင်ကြက်မှမသိဘူးဒါကြောင့်လက်နဲ့ကင်ကြည့်ရတယ်တခါတည်းကျတော့ကင်စရာမလိုဘူးမျက်လုံးနဲ့ကြည့်လိုက်တယ်တတ္တိကိုသိတယ် နော်အဲ့တော့ဒါတော့သူ့ရဲ့အရာဝတ္ထုတွေကိုအဲ့ဒီလိုတဖြည်းဖြည်းနဲ့အဲ့ဒီပူငွေ့ပေးလျက်အဲ့ဒီအဲ့ဒီအဲ့အငွေ့တက်ပြောတာပူငွေ့ပေးတော့သူကိုသူကအဲ့ဒီအငွေ့တက်ပေးခံရတဲ့အရာကတဖြည်းဖြည်းနဲ့ယဉ်ယဉ်ယဉ်ယဉ်ပြီးတော့ကြက်လာတာယဉ်ယဉ်ပြီးတော့ကြက်လာတာနော်ဥပမာကြက်ပေါက်စာလေးတွေဆိုရင်ယဉ်လာတယ်လို့ခေါ်ရမယ်နော်ဟင်းကြတော့ကြက်တယ်လို့ပြောရမယ်ထမင်းတို့ဟင်းတို့ကြတော့ကြက်လာတယ်ဒါတော့အဲ့ဒီကြက်အောင်လို့နော်ဘသူကလုပ်ပေးလို့ဆိုအဲ့ငွေ့တက်ကလုပ်ပေးတာဘသူကလုပ်ပေးလဲ အငွေဓာတ်ပါဗျာအဲ့ဒီအငွေဓာတ်ဒီတေဇောအဆက်ပါနော်ဒီတေဇောအဆက်ကနေပြီးတော့မှတေပေးလို့ဒီဟဲနဲ့ထမင်းနဲ့မှာကန်ကြည့်ရင်ကျင်မမကျင်မသိတယ်အုတ်တွေပါတွေကြတော့ကြည့်လိုက်ရင်ကျင်မမကျင်မမှန်းသိလို့ရတယ်တခါတလေကြတော့အမကျင်မမကျင်မမသိဘူးတခါတလေကြတော့နည်းနည်းလေးလူတွေကဘာလို့ဆိုတော့တောတွေမှာမြေကြီးနဲ့လောက်တဲ့အိုးတွေဝဲလို့ရှင်ဘာဘာလို့ကြည့်လဲခောက်ကြည့်ခောက်ကြည့်တယ်တချို့ကနော် ဒါတော့ကြောက်အကွဲပါမပါပါဒါပေမဲ့တချို့ကနည်းနည်းလေးဟုတ်တယ်တချို့ဖုတ်တာကမညစ်ဘူးမကြက်တတ်ဘူးဒါကြောင့်တချို့ကခောက်လဲကြည့်တယ်နော်အဲ့တော့အဲ့ဒီအရာတွေကိုကြက်သွားအောင်လို့ပေးတဲ့တတ္တိက တေဇောအဆက်တေဇောအဆက်ဒါပေမဲ့အဲ့ဒီတေဇောတအဆက်ကဘဲကလာတယ်လဲမိကလာတယ်မိစီတေဇောလားဆိုမဟုတ် တေဇောကအဲ့ဒီမလားအဲ့ဒီထက်မှပါနေတာဒါကြောင့်မလို့အလွာနှစ်ထပ်ရှိတယ်မြင်ရမြင်ရတွေ့ရတာကပြဉ္ညက်ကြီး အဲ့ဒီထက်မှမှကိန်းတာကပရမတ်အဲ့တော့အဲ့ဒီအပူဓာတ်အငွေ့ဓာတ်သည်အခြားအရာများကိုယဉ်စေတယ်တခြားအရာများကိုကြစ်စေတယ်အဲ့ဒီလိုယဉ်စေကြစ်စေတတ်တဲ့သဘာဝကလေးသည်တေဇောပရမတ်ပါတဲ့ဒါတော့နုညံ့ပျော်ပြောင်းဆိုတာကတော့အသားတွေပါတယ်ဆိုရင်ဟင်းချစ်လိုက်မနှုတ်သွားဘူးလားနှုတ်ပါတယ်ဗျာနှုတ်သွားတယ်နော်အသားတွေကတခါတခါဒီအစိမ့်ဘွားဆိုမာတောင်းနေတာပဲနော်အဲ့တော့ဟင်းလက်ချက်လက်ရောနုနုနဲ့နဲ့ကလေးနော်စားလို့နုညံ့သွားတယ်ဒါ ဒါနုညံ့အောင်လည်းလုပ်ပေးပါတယ်တဲ့အဲ့ဒီလိုမျိုးနော်ဟင်းနေပါလေဆိုနူးအောင်နတ်အောင်ညက်အောင်ကြက်အောင်လုပ်ပေးတဲ့တတ္တိသည်အဲ့ဒါတေဇောဓာတ်ပရမတ်အဆက်ပါတဲ့ကိုင်းတော့ဝါယောဓာတ်သွားအောင်ဆိုနည်းနည်းအချိန်လေးတော့နည်းနည်းခိုးပြရစီဝါယောဓာတ်နည်းနည်းစလို့သေးတယ်ဟုတ်ရပါပြီအာမင် ဝါယောဓာတ်သည်ထောက်ကံဤတောင့်တင်းဤယော့ဤတည်ငြိမ်ဤလှုပ်ရှားဤရွေ့ရှားဤဆွဲဤတွန်းဤဟုသိလျင်ပရမဝါယောဓာတ်အစစ်ပေတီဟုတ်ပြီဒါတော့အခုအပြင်ဘက်မှာတိုက်နေတဲ့ဝူးနဲ့တိုက်တာကတော့တုတ်တန်နိယနော်ဝါယောတုတ်တန်နိယဝါယောဒါတော့လေးမှာနော်လေးမှာ လေရဲ့တကယ်တုတ်တန်နိယပြောတဲ့လေမှာလည်းထောက်ကန်တဲ့သဘောမရှိဘူးလားရှိပါတယ်ဗျာရှိတယ်ဥမာကတရတဲ့ကလေလုံးထုတ်ထားတယ်ကြည့်ပါလားကန်ပေးထားတာနော်ထောက်ကန်တဲ့သဘောရှိတယ်ပြီးတော့တောင့်တင်းတဲ့သဘောရှိတယ်ဒါကြီးကိုလေတင်းတဲ့ဟာတခါတောင့်တင်းသွားတာတခါလေပြီးတော့မှယော့တယ်ဆိုတော့ဟောဝါယောရဲ့သဘောကတခါတလေပြော့ကျသွားရင်ယော့ပြီးတော့နော်အီအီလေးဖြစ်သွားပြန်ရော့ပြီးတော့တင်းငိမ်ဤအဲ့ဒါဝါယောတက်ကောင်းလို့ရှိရင်ငိမ်တယ် ဒါတော့လူတွေမှာတစ်ခါတည်းကြလို့ရှိရင်လက်တွေတွေလှုပ်တယ်ဒါတော့ဗမာစီကဘာပြောလဲဝါယောဝါယောပေါ့ဗျာလေဖြတ်လေဖြတ်တာဟုတ်တယ်နော်အဲ့လိုတွေဖြစ်လာနော်အဲ့တော့ဒါတော့ကောင်းတဲ့လူကြတော့ဘာဖြစ်ငြိမ့်နေတာကိုကအခုပြောတာနော်မနေ့ဖြစ်အမမခံကိုပါတာကိုလဲဒါတော့ငြိမ့်နေတယ်ဆိုတော့ तू ကအဲ့ဒီဟာက ငြိမ်အောင်လုပ်ပေးထားတာဥစဉ်တော့ဟိုကိုယ့်အနေကိုအသက်ကျမ်းမာရေးကောင်းတော့မသိဘူးမကျမ်းမာမှသိတယ်ဒါတွေကနော်ရွေရှားဤအရာဝတ္ထုတို့ကိုတဏှာကနေတင်းကရွေစေတယ်နော် moving ဖြစ်စေတယ်ပြောတာအဲ့တော့တွန်းဤဆွဲဤဝါရောသဘောကတွန်းတာလည်းရှိတယ်ဆွဲတာလည်းရှိတယ် နော်အဲ့ဒီလိုမျိုးကတကယ်တတ်ဝါယောဓာတ်ရဲ့တတ္တိပါအဲတကယ်လေမှာလည်းအဲ့ဒီလိုတတ္တိရှိတယ်လို့ဝါယောပရမတ်မှာလည်းအဲ့ဒီလိုရှိတယ်ဒါကြောင့်တကယ်အပြင်ဘက်မှာရှိနေတဲ့တိုက်နေတဲ့လေမှာရှိနေတဲ့တတ္တိသဘောမျိုးဒီပရမတ်ဝါယောမှာလည်းရှိတယ်ဒါကြောင့်တူလို့သူတို့ကိုတစ်ခါတည်းတထထက်လှုပ်ထားတာတထထက်လှုပ်ပေမဲ့အပြင်ဘက်ကဖူးကနေမှုတ်လို့ရတဲ့လေကနော်ဝါယောဓာတ်အဆက်လားလို့မေးရင်နော် မဟုတ်ပါဘူးခင်ဗျာမဟုတ်ဘူးလေဝါရတအစစ်ကနော်ဖူးလို့မှုတ်လိုက်လေမှာအေးရာကြီးလာတွေ့တယ်လေဒါလေးလို့ပြောကြတာပဲဒါတော့တကယ်ပရမစစ်ကအဲ့လိုဖူးလို့မှုတ်လို့လည်းမရဘူးဗျာနော်အသွားပြီးတော့လေကိုကိုဘာသာကိုလို့သဘောတက်တက်ကလေးပဲရှိတာအဲ့တော့အဲ့ရဘယ်ထက်မှရှိလဲဆိုရင်အခုပြောတယ်ပြင်ပကနော်တုတ်တန်နေရခေါ်တဲ့လေထဲမှာရှိတယ်လေထဲမှာလည်းရှိတယ်အခြားမှာလည်းရှိတယ်တတ္တိဖြစ်ကိန်းတယ်ဒါတော့ဝါရတအားကောင်းတဲ့နေရာတွေမှာထောက်ကန်ပေးတယ်တောင့်တင်းပေးတယ်ရော့ ရော့အောင်လုပ်ပေးတယ်ငြိမ်အောင်လုပ်ပေးတယ်တနေရာနဲ့တနေရာရွေ့အောင်လုပ်ပေးတယ်နော်ရွေ့ရှာအောင်လှုပ်ရှားအောင်လုပ်ပေးတယ်ရွေ့ရှားအောင်လုပ်ပေးတယ်တွန်းတယ်ဆွဲတယ်အဲ့ဒါဝါယောတတ္တိပဲဒါတော့အဲ့ဒီဝါယောတတ္တိကနော်ဦးဇင်းတို့အခု စကားပြောနေတာတွေအခုလက်မူရလှုပ်ထားတွေထိုင်နေတာမတရတာလမ်းလျှောက်တာအကုန်လုံးကသူကနေလှုပ်ပေးထားတာနော်ဒါတော့သူကနေလှုပ်ပေးထားတော့အဲ့ဒီမှာပထဝီကြောင့်အာကံကြောင့်ဖြစ်တဲ့တော့ဓာတ်ကလည်း၄မျိုး ဟောစိတ်ကြောင့်ဖြစ်တဲ့ဓာတ်ကလည်း၄မျိုးဥတုကြောင့်ဖြစ်တဲ့ဓာတ်ကလည်း၄မျိုးနော်အာဟာရကြောင့်ဖြစ်တဲ့ဓာတ်ကလည်းဒီဓာတ်ကြီး၄ပါးပဲဒါတော့ကံစိတ်ဥတုအာဟာရတစ်ခုစီမှာနော်ဓာတ်ကြီး၄ပါး၄ပါး၄ပါးစီရှိတယ်သူဓာတ်နဲ့သူနော်အဲ့ဒါရှိတော့ဒီနေရာမှာဦးဇင်းတို့ယုတ်ကလစီတမုံချင်းမှာလည်းပဲအဲ့ဒီသူတို့၄ခုလုံးဖွဲ့စည်းထားတယ်အဲ့ဒီယုတ်ကလစီလေးတွေပေါ့ပေါ့ပါပါဖြစ်အောင်သူကထက်ဟိုတဲ့လှုပ်ပေးထားတာအဲ့ဒီယုတ်ကလစီလေးတစ်ခုချင်းမှာ ဝါရောတတ်တာမပါဘူးဆိုသူတို့ကပေါ့ရွေ့ဖို့ရှားဖို့မဖို့ချဖို့ခက်တယ်တောင့်ထားဖို့ခက်တယ်မတ်တရဖို့ခက်မဲ့လူလိုပြောရရင်ထိုင်လို့မရဘူးထလို့မရဘူးသူမပါတာနဲ့ဘက်ခနဲ့ဆိုရုပ်သေးကိုကျိုးကျိုးဖြုတ်လိုက်သလိုဖြစ်သွားမှာဒါတော့အခုနော်ခန္ဓာကိုယ်မှတ်ထားတယ်လမ်းလျှောက်တယ်နော်ပစ္စည်းတွေမမယ်ထမယ်အဲ့ဒါဝါရော့တဲ့အတ္တိပဲဒါတော့ထားပါတော့ဗျာဟိုဥပမာလေးပြောမယ်စာရိတ်တွေမတော့မယ်ဆိုလို့ရှိရင်စာရိတ်ထမ်းတဲ့သူကရုပ်တွေမထမ်းသေးဘူးနော် စစ်ကနေဘာလို့လဲဆိုတော့စိုက်ကနှစ်တင်းဝင်အိတ်ကြီးမလားဒါတော့ဘေးကနေပြီးတော့အာတခါလေကိုင်းယောက်ျားပါသားဆိုတော့မအော်ဘူးလားအော်ပါတယ်ဖေ။အော်ပေးလိုက်တယ်။အော်ပေးလိုက်တော့ဟိုကထမ်းမကော်လဲ။ဟာယောက်ျားပါသားဆိုတော့အော်ပြီးတော့ထမ်းလိုက်တော့စစ်ကနေပြီးတော့မပြင်ပေးလိုက်ဘူးလားကိုကိုကို။မှန်ပါဖေ။ငါယောက်ျားထမ်းနိုင်တယ်ဆိုတဲ့စိတ်မျိုးဇွဲမျိုးအဲ့ဒီစစ်ကနေပြီးတော့ခန္ဓာကိုယ်ရဲ့ရှိတဲ့ဝါယောတတ္တတိတွေကိုတောင့်တင်းပြီးတော့မှဆိုင်ရင်နှစ်တင်းဝင်အကြီးကိုခန္ဓာပေါ်လာတင်တာကိုအောက်ကိုပြုတ်ကြမတော့ခံပေးထားတာ။နော်။ ဒါတော့အဲ့ဒီလိုတောက်ကန်ပေးတာအဲ့တောက်ကန်ပေးတာဒါအပြင်ဘက်တမှာကြည့်လေဒါတော့ဒါတော့စိတ်ကနေပြုပြင်လိုက်တော့ငါမမယ်ဆိုတဲ့စိတ်ကနေနော်စိတ်တစ္ဆာဝါရောတက်တူကိုပင်ပေးလိုက်တဲ့ခါကျတော့တခါတခါနာကူကြီးအောက်ကိုပြားကြမသွားပဲနဲ့တောင့်ခံထားတာတောင့်တင်းထားတာအဲ့ဒါမျိုးနောက်ပြီးတော့တခါကိုယ့်ဘာသာကိုနော်ဟိုထိုင်နေတယ်ထိုင်နေတော့ကိုယ့်ဘာသာကိုက ပြင်းလာပြီးပင်မလာခါးတွေကလည်းညောင်းကြိုက်လာတယ်ဆိုတော့တော်ပြီကွာလို့စိတ်လျှော့လိုက်တာနဲ့ခန္ဓာကိုယ်ရဲ့နောက်ဘုံကနေပတ်ပက်လက်ကြီးလမ်းသွားဘူးလားမှန်ပါဗျာအဲဒါတော့စိတ်ကြောင့်ဖြစ်တဲ့ဝါရောတွေကိုလျှော့ချလိုက်တော့နောက်ပက်လက်လမ်းသွားတာပဲတွေ့တယ်မဟုတ်လားဒါစိတ်ကြောင့်ဖြစ်တဲ့ဝါရောတက်တွေဟိုရင်းဖြစ်သွားတာအဲ့တော့ကောင်းပြီထားပါတော့နော်သူ့ရဲ့ဓာတ်သဘောတည်သူ့ရဲ့ဆံရယုတ်ကလစီတစ်ခုချင်းနဲ့မှစဖွဲ့စီတော့ကစလို့ပေါ့အောင်ပါအောင်ရွေ့အောင်ရှားအောင် တွန်းကန်အောင်ထောက်ကန်အောင်လုပ်ပေးထားတယ်ဆိုတော့အဲ့ဒီဓာတ်တတိတွေနဲ့ဖွဲ့တဲ့ရုပ်တွေမှာအဲ့ဒါတွေရှိတယ်ဒါကြောင့်မလို့ဒီထက်ကရုပ်တွေကနော်တခုခုလောက်တော့မယ်ဆိုရင်လှုပ်ချင်တဲ့သူရဲ့စိတ်ဆန္ဒသဘောကိုသိပြီးတော့မှဝါရောတတ်တတ်တီတွေပြန်ကားလာလို့မလို့ချလို့ကြွလို့အခုလက်တွေမြောက်လို့ပြောလို့ဆိုလို့ပြုံးလို့ရဲလို့ရတာအဲ့ဒါဒါမရှိရင်ပြီးပြီလေဖြတ်တဲ့လူတွေကြည်လေဥဒုဇဟိုတင်းကြောင့်ဖြစ်တဲ့ဝါရောတွေနော်ကြပြီးတော့အားနေသွားတဲ့ခါကျတော့လှုပ်လို့မရတော့ဘူးလေအဲ့ဒါမျိုးဒါတော့ တကယ်ဝါရောရဲ့တတ္တိကနော်တောင့်အောင်လုပ်ပေးတယ်တင့်အောင်လုပ်ပေးတယ်ရော့အောင်လုပ်ပေးတယ်ညင်အောင်လုပ်ပေးတယ်နော်လှုပ်ရှားအောင်လုပ်ပေးတယ်ရွေ့ရှားအောင်လုပ်ပေးတယ်ဆွဲအောင်ဆွဲပေးတယ်တွန်းပေးတယ်အဲ့ဒါမျိုးမိမိစိတ်ထဲမှာဉာဏ်နဲ့မှမြင်လာပြီဆိုရင်ဒါဟာပရမဝါယောကိုမြင်ခြင်းတဲ့ပရမဝါယောကိုမြင်ခြင်းဒါတော့ယောဂီတွေမှာဈဉ္ဉံလျှောက်တဲ့ခါမှာအများနဲ့သတိပေးရပါတယ်နော်ပထမပိုင်းမှာတော့ဒီဈဉ္ဉံလျှောက်တဲ့ခါမှာက ခြေထောက်ရဲ့လှုပ်ရှားမှုကိုရှောက်တော့မိမိကအာထုတ်စာမရှိတဲ့ခါကျတော့ဒီခြေထောက်ကြီးရွေ့တာကိုပဲစစ်ကနေအာယုံပြုထားရတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ်မှအလေးချင်းမရှိဘူး။အလေးချင်းမရှိတော့ပရမတ်ပရမတ်ဝါရောရဲ့ရွေ့ရှားမှုကိုမသွားနိုင်ဘူး။ဘယ်သူမှအာထုတ်ခြင်းမသွားနိုင်ဘူး။တော်တော်လေးကြာမှနော်။တကယ်တမ်းပြောကြမယ်ဆိုရင်လာချီအာထုတ်မှဒါပေါ်လာတာ။အဲရှေ့ကပါရမီရှိလို့အာထုတ်တာလဲဇွဲရှိလို့ဆိုတော့နည်းနည်းစောကျင်စောမယ်။နော်။တော့ဆိုမပေါ်ဘူးဒီတိုင်းပဲပညာတွေပဲတွဲရှုနေရတာပဲ။ ဒါကြောင့်မလို့ one page ကြီးဖောင်းတာပိန်းတာဒါလည်းပဲဒီတိုင်းပဲနှခေါင်းဝင်တာထွက်တာခဲတံလေးဝင်နေထွက်တယ်လို့ပဲစိတ်ထဲမှာအဲ့လိုပဲပုံဖော်ပြီးရှုရတယ်ပြီးမှတဖြည်းဖြည်းချင်းအဲ့ဒီအယုတ်ကိုဖျောက်ပြီးတော့သဘာဝလေးဘက်ကိုစိတ်ကိုညှို့ညွတ်ပြီးတော့မှရှုရတာနော်အဲ့ဒီတော့ဒီပထမဘက်မှာတော့ပညာယုတ်ကြီးနဲ့တွဲနေတဲ့ချက်လမ်းရှောင်းလည်းမြင်ပါပဲသို့တော်ဦးဇင်းတို့ကမနေ့ကလည်းပြောခဲ့ပါတယ်ပညာကြီးနဲ့တွဲပြီးတော့ရှုရမှာမှန်တော်လဲပဲငါတို့သိရမှာက ဝါယောဓာတ်ရဲ့ရွေရှားမှုတွန်းကန်မှုသဘောလေးတွေလှုပ်ရှားမှုသဘောလေးတွေကိုသိအောင်ရှုရမှာလို့စိတ်ထဲကတော့အပြင်းမခိုင်းဘူးလားခိုင်းပါတယ်ဖေ။ပြင်ခိုင်းတယ်နော်ခြေထောက်ကိုပဲရှုတော်လဲခြေထောက်ယုတ်ကြီးကိုအပေါ်မှာခံပြီးတော့ဒါကြီးနဲ့ပြေးရမှာစခန်းဆုံးရမှာမဟုတ်ဘူးထိုခြေထောက်ကြီးရွေ့အောင်ရှားအောင်လှုပ်အောင်လှုပ်ပေးတတ်တဲ့ဝါရောတတ်တတ်ဒီသဘောကိုအဓိကထားပြီးတော့မြင်အောင်ရှုပါသို့သောအစာဘက်မှာတော့မမြင်ဘူးစိတ်စိတ်ပံများရင်တဖြည်းဖြည်းနဲ့ဝါရောရဲ့ တွန်းတွန်းတွန်းပို့ပို့ပို့တဲ့သဘောလေးတွေမြင်လာလိမ့်မယ်ခြေထောက်ရုပ်ကလည်းအဲ့ဒီကြရင်ဝါယောတတ္တိမြင်လာသည်နဲ့အမျှခြေထောက်ရဲ့ပုံပန်းတဏ္ဍာကစိတ်ထက်ပျောက်ပျောက်ပျောက်ပျောက်သွားတယ်။နော်ဒါတော့ပညာပညာပေါ်ရင်ဘာငုတ်တယ်ပရမတ်ငုတ်ပါဗျာပရမတ်ပေါ်ရင်ပညာငုတ်ပါတယ်ဗျာအဲသူတို့နှစ်ခုက vice versa ပဲနော်တစ်ခုပေါ်ရင်တစ်ခုငုတ်သွားတာဒါတော့အခုချိန်မှာတော့ပညာပဲပေါ်မှာပေါ့ သို့တော့အာထုပ္ပံများလို့ရှုပံများလို့စိတ်ကလည်းတင်းထားရင်အဲအဲ့ဒီကိုညွတ်ထားရင်တဖြည်းဖြည်းတော့ပရမတ်ကမထင်လာဘူးလားထင်ပါတယ်ဗျာအဲအဲ့ဒီကြရင်တော့ခုနကပညာ6ရောက်ယူကြီးကငုတ်သွားလိမ့်မယ်နော်ပျောက်သွားလိမ့်မယ်ကဲကောင်းပြီဒါတော့အဲ့ဒါလောက်ကလေးထားပြီးတော့ဆောင်းပုတ်ကလေးဆိုကြပါအောင်ဆိုဗျာအချိန်တော်နည်းနည်းလွန်သွားပြီဗျာဟွာရောဒါလေးဝါယောမရောက်ရရောက်ပါပြီဗျာအဲရပြီနော်ဟုတ်ပြီဝါယော ထောက်ကန်တောင့်တင်းရော့ချင်းတမီရင်းရိုင်လှုပ်ရှား၍သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါယောဒတ်သိမတ်မြတ်ယောဂီအဲဟုတ်ပြီဝါယောဒတ်ရဲ့သဘောလင်္ကာလေးက သူ့ရဲ့လက္ခဏာသဘောကတဲ့ထောက်ကန်ပေးတယ်နော်ထောက်ပေးတယ်ကန်ပေးထားတယ်ပြီးတော့မှ တောင့်တင်းအောင်လုပ်ပေးထားတယ်နော်ရော့အောင်လည်းလုပ်ပေးတယ်အဲ့ဒီလိုမျိုးမိမိရဲ့ဉာဏ်ထဲမှာအာယုန်ထဲမှာပေါ်လာရင်ဒါဝါယောဒရဲ့လက္ခဏာပဲလို့မှတ်ရတယ်ပြီးတော့မှဝါယောဒဟာရုပ်ဝတ္ထုပစ္စည်းတွေကိုဘယ်ဟာမဆိုးပေါ့နော်ရင်းအောင်ရင်းအောင်လှုပ်အောင်ရှားအောင်ရွေသွားအောင်သူကလုပ်ပေးတတ်တယ်အဲ့ဒီလိုမျိုးလှုပ်ဆောင်ပေးတတ်တဲ့အဲသဘောတည်ဝါယောဒရဲ့တတ္တိရဲ့သဘောပါတဲ့အရာဝတ္ထုတွေတနေရာနဲ့တနေရာရွေ့အောင်ရှားအောင်မအောင်ချအောင်ပေါ့အောင်ပအောင်လုပ်ပေးတာသူကလုပ်ပေးနေတာ အဲ့ဒီတတ္တိကလှုပ်ပေးနေတာပြီးတော့သူလူရာပဲတွန်းလဲရဲ့ဆောင်သည်တဲ့ထားပါတော့6ရောက်ကလေးလှမ်းနေဆိုရင်လှမ်းတဲ့လူရဲ့စိုက်ထဲမှာငါ6ရောက်ကလေးဘယ်နေရာချမယ်ဆိုတာစိတ်ကလေးကမပေါ်ဘူးလားပေါ်ပါတယ်ခင်ဗျာပေါ်တယ်ပေါ်တဲ့ခါကျတော့ရှောက်ခြင်းအဲလမ်းလျှောက်နေသူရဲ့စိတ်ထဲမှာ ငါဘယ်နေရာလေးကိုတော့ခြေထောက်ချမယ်အထူးသဖြင့်မြေကြီးပြင်မှာသွားတဲ့အခါတော့ရေအိမ်လေးတွေ့မယ်ကြောက်တုံးလေးကြောက်ခဲလေးတွေ့မယ်အပူလေးတွေ့မယ်အချိုင်လေးတွေ့မယ်ဆိုရင်အဲ့ဒီအပူအချိုင်လေးတွေအတုံးအခဲလေးတွေကိုမိမိခြေထောက်ကလေးကိုမိမိခြေထောက်ကလေးရှောင်ပြီးတော့မနှဲဘူးလားနှင်းပါတယ်ခင်ဗျာနှင်းတဲ့အခါကျတော့စိတ်ကငါဒါလေးကိုရှောင်မယ်သို့မဟုတ်ကြော်မယ်သို့မဟုတ်ရင်ဒီဘက်မှာချမယ်သို့မဟုတ်ဘေးလေးကိုချမယ်ဆိုပြီးတော့စိတ်ကလေးကပြင်ပထမမပြင်ထားဘူးလားပြင်ထားပါတယ်ခင်ဗျာဒီနေ့ညွတ်ထားတယ် နော်ပြင်ထားတယ်ညွတ်ထားတယ်ဒါတော့မိမိချက်တော်ကလေးချတဲ့ခါမှာတိတယ်လို့ပေါ့အော်ငါအရှင်ကငါ့ကိုဒီနာချစီချင်တာပဲဆိုပြီးတော့သူချစီချင်တဲ့နေရာချက်တော်ကလေးကသွားမချဘူးလားချပါတယ်ဖေ။ချတာပဲအခုဦးစင်လက်ထောင်တယ်နော်လက်ထောင်မယ်လို့စက်ကဖြစ်တဲ့လက်ညွတ်တယ်လို့လက်ကထောင်လာတာနော်ဒါတော့ဒီပြုတ်လုလို့သူရဲ့စိတ်แท้ကလှုပ်ချင်တဲ့အတိုင်းနဲ့ဒါဝါယောတက်ကပို့ပေးတာဒါကြောင့်မလို့သူလိုရာပဲဆိုတာတခြားမဟုတ်ဘူးပြုတ်လုလို့သူကာယကံရှင် ကိုနိုင်ကဒီနေ့စိတ်ပေါ့နော်စိတ်ကနေလှုပ်ချင်တဲ့အရာကိုဝါရော့တက်ကတွန်းပို့လိုက်တာဒါတော့သူ့အလုပ်ကနေရာရွေးဖို့သူ့အလုပ်မဟုတ်ဘူးသူ့အလုပ်ကဘာလုပ်တာလဲစိတ်ကခိုင်းတဲ့ဘက်ကိုပို့ပေးဖို့ပို့ပေးဖို့ delivery ပဲလုပ်တယ် delivery ပဲလုပ်တယ်ဘယ်ကိုပို့ဆိုတာကပန်ရှင်အလုပ်ဟုတ်တယ်မလားလို့အမှန် delivery မလုပ်ဘူးပစ္စည်းတွေပို့တဲ့ခါကျတော့ပိုင်ရှင်တွေကနေခိုင်းတယ်ဟာမင်းဘယ်လိုက်ဆောင်သွားပို့လိုက်ကွာမခိုင်းဘူးလား ခိုင်းပါတယ်ဗျာအဲ့ဒါစိတ်နဲ့တူတယ်ဟုတ်ကဲ့ခမရဆရာကြီးကားမောင်းထွက်လာလိုက်ပို့တယ်အဲ့ဒါဘာလို့လဲဝါယောတက်ပါဝါယောဝါယောကပို့တာဘာလို့တာဝန်နော်ဒါတော့လိပ်စာတက်ခိုင်းတာဆရာတာဝန်နော်ဘော့စကတာဝန်ဒီတိုင်းပဲစိတ်ကဘယ်သားကိုချလို့နော်ကမန်းပေးသလိုမျိုးလောက်တာကဒါသူ့လူရဘက်ကိုညွန်လိုက်တာပဲအဲ့ဒီညွန်တဲ့ဘက်ကိုဝါယောတက်ကပို့လိုက်တယ်အဲ့ဒီနေရာကို6ရောက်ကြီးကြတယ်ဒါကိုပဲ6ရောက်ချတယ်သုံးတာ ဒါတော့အဲ့ဒီလိုမျိုးသူလူရဘစ်ဆိုတော့စိတ်ကနေချခြင်းတဲ့ဘစ်ကိုဝါယောတက်ကပို့ပေးလိုက်တယ်နော်စိတ္တဇဝါယောတက်ကပို့လိုက်တော့ခြေထောက်ကြီးဆိုတဲ့ပညာကြီးကအဲ့ဒီနေရာကိုသွားကြတယ်ဒါကိုအပြင်ပါလောကကခြေတလန်လှန့်တယ်လို့ခေါ်တာဒါတော့အတွင်းဘက်ကိုအဲ့ဒီခြေထောက်ကြီးတွေကိုဖျောက်ချလိုက်ဒါတော့ခြေထောက်ကြီးတွေကိုဖျောက်ပြီးတော့မှအတွင်းမှာအလွတ်လွတ်နေတာဘာလို့လဲဆိုစိတ်ရဲ့စိတ်ဝါယောတက်အဲတွေ့လားစိတ်ရဲ့ဝါယောရဲ့လှုပ်သွားတာကွန်မန်ပေးတဲ့အတ္တကောင်လေးပါလား မပါပါဗျာနော်ဘုရားသခင်တခုခုတရားရောက်ရောပါလားမပါပါဘူးဗျာနတ်ကြီးရောမပါပါဘူးဗျာပါဘူးအဲ့ဒါကြောင့်မလို့ဘယ်ဘယ်ဘုရားထာဝရဘယ်ပြမတရားပါမပါဘူးရုပ်နဲ့နာမ်ပဲပါတာရုပ်နာမ်တက်တက်ကလေးပဲရှိတယ်ဒါကြောင့်မလို့ဩငါတို့ရဲ့နေ့စဉ်လှုပ်ရှားမှုတွေမှာအခြားအရာမပါနော်ဒီရုပ်နဲ့နာမ်ရဲ့နော်စိတ်ကလေးကကွန်မန်းပေးတာကိုပဲကြမ်းတဲ့ခန္ဓာကိုယ်ကြီးရရုပ်ဝါရောက်တက်ကလိုက်ပို့နေတာကြီးပဲဒါတနေ့တနေ့ဒါတွေပဲလုပ်နေတာပဲ နော်ခြုံလိုက်တော့ယုတ်နေနံပဲရှိတယ်အဲ့ဒါလိုလေယုတ်နေနံအတိကွဲသွားတာအတိလဲကွဲရောတက်ကာယဒိဋ္ဌိလဲအဲ့ဒီမှာပြုတ်တယ်အဲ့ဒီမှာလန်ကျသွားတာပဲနော်ဒီနေ့တော့အချိန်လဲလွန်သွားပါပြီဗျာ10မိနစ်လောက်15မိနစ်လောက်တောင်းပါနီးရောက်သွားပြီဆိုတော့အဲပြောစရာတော့မကုန်သေးဘူးသို့တော်လည်းအချိန်ကျော်ပြီဆိုတော့ကြာရင်ပြင်းလိမ့်မယ်နော်တကယ်လို့အသေးစိတ်သိကျင်သေးတယ်ဆိုရင်တော့မနေ့ပြန်မနေ့ကိုစစ်ကြွခဲ့ပါလို့ပဲ နော်အာမနာပဲတရားနာကြွကြပါလို့ဖိတ်လိုက်ပါတယ်ဗျာအခုတော့ဒီလောက်နေပဲသာဓုခေါ်ကြအောင်ဆိုနော်သာဓုသာဓုသာဓုသာဓု